ဒီနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုတော်သလင်းလာွယ်နေ့2022ခုကိုလပိုင်း24ရက်စနေနေ့ဥပုသ်တည်းနေ့နန္ဒခေခါကာလမှာပြုံးလွင်မြို့နယ်ပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်တွင်မှာဥပုသ်တည်းများဆောင်သုံးဖို့ရောက်ရှိလာကြတဲ့ ကလုံးမပေါင်းလို့လည်းကွာလိုင်းမော်နေတရားဒေသနာများနာယူကြည်ညိုနေကြတယ်ဒကာဓမ္မပေါင်းတော်အောင်တို့အတွက်ဒီနေ့ဥပုဒ်တရားအနေနဲ့ဘုန်းတို့မိနစ်40လောက်တရားဒေသနာများဟောကြားနာကြမယ်ပေါ့နော်ဒီနေ့ဘုန်းတို့နုမောဒနာတရားအနေနဲ့ဟောဖို့ရှိတာက တို့မိသားစုများဖြစ်ကြတယ်။ဒကမာရီတော်ငိမ့်မော်ဒကမာရီတော်တင်မုံမော်ဒကမာရီတော်ဝင်းဝင်းထွေးညီမ၃ယောက်တို့ကကိုယ်လုံးတော်ကြပြီဖြစ်တဲ့မိဘများကိုရှင်းရှုပြီးတော့ဘုံမင်းတို့ရန်ကုန်20မိုင်အဝေးပြေးလမ်းမဘေးမှာတည်ထောင်ထားတဲ့ပစ္စံရွှေစီတော်စကန်ရိတ်တာမြေ2ဧကလူတန်းညာနော် အဲ့ဒါကိုဘုန်းတို့ရည်တဲ့တော်ချညာတန်ပြီးရမယ်အနုမောဒနာစကားအနေနဲ့လည်းပဲနာယူကြမယ်ပေါ့နော်အဲ့တော့အနုမောဒနာတရားစကားဆိုတာကတော့ကိုပြုတ်လိုက်တဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုရဲ့စွန့်ရည်တတိအကျိုးအာနိသင်ကိုပြောပြပြီးတော့ကုသိုလ်ရှင်တွေကိုဝမ်းမြောက်မှုဝမ်းသာမှုဖြင့်ကုသိုလ်တရားတွေအင်အားကောင်းအောင်ပြောပြတဲ့စကားကိုအနုမောဒနာစကားခေါ်တာ အဲ့ဒါဒီနေ့ကတော့အနုမောဒနာစကားဆိုတာတဲ့စဉ်းစားစရာစကားပဲဘုံကပို့ပြီးတော့ပြောဖို့စိတ်အားထက်သန်တာဆိုတော့စဉ်းစားစရာပဲပြောနော်ဟိုနေ့တွေကအကောင်းဆုံးဆရာဆိုပြီးတော့အသေးချင်းတရားကိုစဉ်းစားဆင်ခြင်လို့မမှန်ကန်ကန်သိမြင်မှုလို့ဆိုတဲ့ဉာဏ်ပညာဖြစ်ထွန်းလာတဲ့အခါမှာအဲ့ဒီဉာဏ်ပညာက ကိုယ့်ရဲ့ဘဝလက်ကျန်မသေးခင်အချိန်လေးမှာဘလို့နေသင့်ထိုင်သင့်နေဘလို့ပြောဆိုသင့်နေဘာတော့မလုပ်သင့်ဘူးဘာတော့လုပ်သင့်နေလို့ကိုယ့်ကိုအကောင်းဆုံးထိန်းချောင်းဖဲ့ပြင်ပေးမယ်ဆရာတပွဲဖြစ်တယ်ဆိုတာလေးကိုကြည်ရပြီးတော့အကောင်းဆုံးဆရာဆိုပြောခဲ့နော်ပြီးတော့နောက်နေ့မှာငါပြောလို့အကောင်းဆုံးကုသိုလ်ဆိုပြီးတော့ကုသိုလ်ကောင်းမှုတွေထဲမှာဘဝခန္ဓာရဲ့တဘာဝလောကရဲ့ မတည်မြဲတဲ့အိဋ္ဌသဘောဖြစ်ပေါ်လာပြီးတော့ကြောက်ွယ်သွားတဲ့သဘောဒလဆက်ပြီးဆုံးပြီးဆုံးလိုက်နေတဲ့သဘောဒီအိဋ္ဌသဘာဝတွေကိုသိမြင်နားလည်မှုပညာတရားဒါကိုအိဋ္ဌသင်ညာလို့မြတ်စွာဘုရားသုံးနှုန်းပြီးတော့ဟောတယ်အဲ့ဒီအိဋ္ဌသင်ညာဆိုတော့ကုသိုလ်ကောင်းမှုသည်တခြားတခြားသောဒါနသီလသမာဓိကုသိုလ်ကောင်းမှုတို့ထက်တာလွန်တဲ့အကျိုးပေးရှိတယ် အလွန်မြင့်မားတဲ့ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတဲ့ဖြစ်ဒါကြောင့်အနိစ္စတရားမတည်မြဲမှုကိုသိမြင်နားလည်ခြင်းသည်ကုသိုလ်ကောင်းမှုတွေထဲမှာအကောင်းဆုံးကုသိုလ်ဖြစ်တယ်လို့ပြောတယ်နော်။တော့အကောင်းဆုံးဆရာအကောင်းဆုံးကုသိုလ်တရားနှစ်ပုဒ်အရင်သေးတွေကဥပုနေတွေအနာလေးလားဟုတ်လား။တော့ဒီနေ့လည်းပဲအဲ့ဒီခေါင်းစဉ်လေးအောက်မှာပြောစရာလေးတစ်ခုစိတ်ထဲပေါ်လာတယ် ပြောရင်နေတာတော့ကြာပါပြီအကောင်းဆုံးအရာသာဆိုရင်ကောင်းစဉ်လေးပေါ့ဗျာသစ္စာတရားရဲ့အကြောင်းပြောခြင်းသစ္စာဟဝေတာရုတရရတ္တနာသစ္စာဟဝေတာရုတရရတ္တနာရတ္တနာအရာသာတကအရာသာတို့တွင်ဟဝေစင်စစ်ဧကံတကယ်ကိုပဲသစ္စာအမှန်တရားလို့ဆိုတဲ့သစ္စာတရားသည်တာရုတရအကောင်းမွန်ဆုံး အရာသာဖြစ်သည်ဘုန်းတို့အရာသာဆိုတဲ့စကားလုံးလေးကိုပြောလိုက်ရင်ရှားပေါ်ရောက်လာတဲ့စဝေတောက်ဖွယ်တို့ရဲ့အရာသာကိုပဲစိတ်ထဲကပြည့်မြင်မိတတ်ကြချိုးတဲ့ခြင်းနဲ့နာနဲ့ဆက်တဲ့ဖန်တဲ့ခါရင်စရှိလို့ရှိမှာနော်ဒါပေမဲ့အရာသာဆိုတဲ့စကားလုံးရဲ့နေပယ်ကလျာနဲ့တိရတဲ့အနေထားလောက်တင် ရှိတာမဟုတ် ချို့အလွန်ကြည့်ကောင်းတယ်ဆိုရင်ဩကြည့်ရတာရတာရှိလိုက်တာလို့ဒီလိုပြောတာမရှိဘူးလားနော်အလွန်နားထောင်အောင်တဲ့ကိလသံတွေတေးသံတွေဆိုဩနားထောင်တာရတာရှိလိုက်တာနားထောင်လို့ကိုမငြင်းဘူးခဲ့နားနဲ့သိရရင်အရသာဟုတ်လားအဲ့တော့ဘုန်းတို့အရသာတွေကိုသူလောကထဲမှာဩဆိုသုံးလုံးပြီးတော့နော်နားလည်ထားကြတဲ့အရသာတွေကိုကတကယ်တွေးကြည့်အများကြီးပဲဟုတ်လား အဲ့ဒါမြတ်စွာဘုရားကတော့အရသာတကအရသာထဲမှာတရားအရသာအကောင်းဆုံးလို့ဟောတာလည်းရှိတယ်အခုဒီမှာတော့မြတ်စွာဘုရားကတစ္ဆာဝေတတုတ္တရတ္တနာအရသာတကအရသာထဲမှာတစ္ဆာရဲ့အရသာအကောင်းဆုံးလို့အထွတ်အထိပ်လို့ဟောတတ္တိဒဝိတံပုရိတတတ္တဓမ္မောသူစိန်သောဒုက္ခမောဟံတိ သစ္စာဟဝေတာတုတရဏတဏပညာဇီဝင်ဇီဝိတမဟုတိထံဒီကထာလေးတွေကကောင်းထုတ်ချက်ထုတ်ပြောလိုက်တာဟုတ်လားနာသာရမမြတ်စွာဘုရားကိုမေးတာဟုတ်ဘယ်ရာကိုအရင်နှီးပြုပြီးတော့စီဝါရေးလုပ်ရမယ်ဆိုလို့ရှိရင်အတုတက်ဆုံးအကြီးပွားဆုံးဖြစ်မလဲဒါကြောင့်ဘယ်ရာအကောင်းဆုံးသောဥစ္စာပစ္စည်းအရင်နှီးဖြစ်မလဲဒီနာမှာစီပွားဆိုတာသူက ကုသိုလ်ကောင်းမှုတို့ဖြင့်တိုးတက်ကြီးပွားတဲ့အနေအထားတစ်ခုရည်ညွှန်းတာ။ဘာကိုလေ့ကျင့်မယ်ဆိုရင်တော့ချမ်းသာဒုက္ခကိုရနိုင်မယ်အေး။ကိဉ္တူရဝိတံပုရိတတတေတံကိဉ္တုသူစိန်သောဒုက္ခမဝဟတိကိဉ္တုဟဝေတာရုတရဏတတနာကထံစီဝေဇီဝိတမဟုတေတံဒီကုလေ့ကျင့်မယ်။ဘယ်ရာကအကောင်းဆုံးအရင်ဒီဥစ္စာလေ။သူ့ကိုအရင်ဒီပြုတ်ပြီးတော့ကြိုးစားလိုက်မယ်ဆိုရင် မြင့်မားဆုံးတိုးတက်ကြီးပွားမှုဖြင့်တိုးတက်ကြီးပွားသွားစေနိုင်မလဲဘယ်ရာကတော့လေ့ကျင့်မယ်ဆိုရင်ဖန်ဖန်တက်တက်ဖြစ်အောင်လုပ်မယ်ဆိုရင်ချမ်းသာကိုပေးမလဲချမ်းသာကိုပေးမယ့်ရာဘယ်ရာလဲရတာတကရတာထဲမှာဘယ်ရတာအကောင်းဆုံးလဲဘဝမှာရှင်သန်နေထိုင်ရတာတွေထဲမှာဘယ်လိုအရာလေးနဲ့ရှင်သန်နေထိုင်သွားရတာအကောင်းဆုံးရှင်သန်နေထိုင်ခြင်းဖြစ်မလဲလို့ဘေးကွန်းလေးချက်မေးတာဘာကအကောင်းဆုံးဥစ္စာပစ္စည်းလဲ ဘာကိုလေ့ကျင့်ရင်တော့ချမ်းသာမလဲဟုတ်လားဘယ်ရတာအကောင်းဆုံးရတာလဲဘာနဲ့နေထိုင်သွားရင်တော့အကောင်းဆုံးနေထိုင်သွားခြင်းအကောင်းဆုံးအသက်ရှင်သန်ခြင်းလို့ဆိုမလဲလို့မေးတာတမြတ်စွာဘုရားတတ္တိတာဝိတ္တပုရိတတ္တတစ္ဆာယရဏမြတ်သုံးပါးရဲ့ဂုံရည်သွေးနဲ့စေတနာရဲ့စွန့်ရည်တတ္တိလို့ဆိုတဲ့ကံကံရဲ့အကျိုးကိုယုံကြည်ခြင်းဆိုတဲ့တရားတရားဟာအကောင်းဆုံးအရင်ဒီဥစ္စာပစ္စည်းပဲတဲ့သူရှိရင်အများကြီးတိုးတက်လိမ့်မယ်ကြီးပွားလိမ့်မယ် တရားတရားရှိရင်ကုသိုလ်ကောင်းမှုတွေနဲ့တိုးတက်ဖို့နောက်ဆုံးနိဗ္ဗာန်ထိရမယ်နော်ဒါနသီလသမာဓိပညာလို့ဆိုတဲ့ကုသိုလ်ကောင်းမှုဆိုတဲ့ကုသိုလ်ကောင်းတရားကတော့လေ့ကျင့်မယ်ဆိုရင်ချမ်းသာဒုက္ခကိုပေးမဲ့အရာပဲတဲ့ဘဝမှာချမ်းသာကိုဖြစ်စေမဲ့အရာကုသိုလ်ကောင်းတရားအကောင်းတရားအကောင်းဆုံးရတာကတော့သစ္စာတရားပဲတဲ့ဟောတတိယအဖြေလေးပေါ့နော်အဲ့ဒါလေးကိုဒီနေ့ပြောရင်ဟုတ်လား ဘာနဲ့အသက်ရှင်နေတိုင်းပဲဆိုရင်အကောင်းဆုံးရှင်သန်နေတိုင်းချင်းဖြစ်မလဲဆိုတာကိုကြည့်တော့ပညာစီဝင်ဇီဝိတမဟုတ်တက်တာအမှန်ကိုသိပြီးတော့နော်ရှင်သန်နေတိုင်းရတာအကောင်းဆုံးရှင်သန်နေတိုင်းချင်းပဲလို့ပညာပြောတတ္တရေဓမ္မရေသစ္စာရေပညာရေတရားလေးလုံးအဲ့ဒီတည်းကသစ္စာဟဝေတာရုတ္တရတ္တနာအရာတာကအရာတာတွေမှာသစ္စာရဲ့အရာတာ သစ္စာတွေပဲအဆင့်အမျိုးမျိုးရှိနော်ဝစီသစ္စာဝိရတိသစ္စာပရမတ္ထသစ္စာအကျဉ်းကြီးလေးအဲ့လောက်တော့နားလေဝစီသစ္စာဆိုတာမှန်ကန်သောစကားလေးနော်ငါအမေရဲ့သားဖြစ်တယ်ငါအမေရဲ့တီးဖြစ်တယ်ဒါမှန်ကန်သောစကားနော်သစ္စာဆိုတဲ့နေရာမှာအသုံးပြုတာပေါ့ဘုရားအမျက်ဆုံးဖြစ်တယ်ဒါမှန်ကန်သောစကား သူတော်ကောင်းတရားလေ့ကျင့်ရင်ချမ်းသာမှုပြီးမယ်ဒါမှန်ကန်သောစကားသစ္စာဆိုတဲ့နေရာမှာအသုံးပြုတဲ့သစ္စာမျိုးဒါကိုဝစီသစ္စာနောက်ဝိရဒိသစ္စာဆိုတာကမှားရင်းတဲ့စကားတွေကိုပြောဆိုလိမ်ညာပြောဆိုခြင်းကနေရှောင်ကျဉ်တာဝိရဒိသစ္စာလို့ဆိုပေါက်လေးဖွင့်ပေးတာဘုရားတဲ့တရားရအဲ့တော့ဝိရဒိသစ္စာပြီးတော့ဘာလို့ဆိုတာအခုပြောမယ့်သစ္စာ၄ပါးအရိယသစ္စာဟုတ်လားအရိယသစ္စာဆိုတာဒီကနေ့ပြောမယ် သစ္စာလေးပါးမှာဘုန်းတို့ရဲ့ဉာဏ်ပညာကျက်စားနိုင်ဖို့မြတ်စွာဘုရားကလူတယောက်ရဲ့အသိဉာဏ်ပညာဘလောက်ကြီးမားတယ်လဲဘလောက်ထက်မြက်တယ်လဲဆိုတာကိုသိချင်ရင်သူဟာသစ္စာလေးပါးရဲ့ပုံမှာဘလောက်နားလည်တယ်လဲဆိုတာနဲ့တိုင်းတာရလေဒီစကားလေးကိုသိချမှတ်ဟုတ်လားကိုယ့်ကိုယ်ကိုပညာဘလောက်ရှိလဲမရှိဘူးလဲဆိုတာကိုသိချင်ရင် ဒီအခုပြောမဲ့သစ္စာလေးပါအမှန်တရားရဲ့ပုံဘလောက်သိထားတယ်လဲဘလောက်နားလည်ထားတယ်လဲဆိုတဲ့အချက်နဲ့တိုက်တာရတယ်တခြားတခြားသိနေရတယ်ကိုအများကြီးသိတာကိုပညာလို့မဆိုလိုဘူးဟုတ်လားတကယ်တော့ဘုန်းဘုန်းတို့နော်စစ်မှန်တဲ့ဉာဏ်ပညာတမိုးရှိတဲ့ဉာဏ်ပညာဆိုတာကဒီသစ္စာလေးပါးရဲ့အပေါ်မှာသိမြင်နားလည်မှုပြောတာတကူရဲ့ဉာဏ်ပညာဘလောက်ထက်တယ်လဲမထက်ဘူးလဲဘလောက်ကြီးတယ်လဲမကြီးဘူးလဲဆိုတာကိုသိခြင်း ငါသစ္စာလေးပါးနဲ့ပတ်သက်ပြီးတော့ဘယ်လောက်သိတော့လို့ကိုယ့်ကိုယ်ကိုဝေဖန်ဆန်းစစ်ကြည့်ရတယ်ဟုတ်လားတရားသစ္စာလေးပါးရဲ့ပုံမှာဘုန်းတို့ဉာဏ်ဟာကျက်စားနိုင်ဖို့လိုတယ်အဲ့ဒါခုဉာဏ်ပညာကိုကြီးမားအောင်တိဆောက်ဒီသစ္စာလေးပါးဆိုတာပြောရရင်အရေးပါဆုံးတရားပဲသူ့ကိုသိမှဒုက္ခငြိမ်းမှသူ့ကိုမသိရင်ဒုက္ခမငြိမ်းဘူးပထမအဆင့်သောတပတိမေညာပူညာဖြင့်သူ့ကိုပရိဝေဒအဆင့်ထူးထွင်းသိမယ်ဆိုရင်အဲ့ဒါအရိယာဖြစ်သွားတယ်ခေါ် အဲ့တော့အရိယာဖြစ်သွားပြီဆိုရင်ဒုက္ခတွေတဲကအကြီးကျယ်ဆုံးဒုက္ခလို့ဆိုရတဲ့ငရေတိဆန်တိတာသူတကယ်အပေလေးပုံကိုသွားရမယ့်ဒုက္ခလုံးဝငြိမ့်သွားတယ်။အခုကျတော့အဲ့ဒီသစ္စာလေးပါးကိုပရိဝေဒဉာဏ်နဲ့မသိသေးဘူးအနုမာနဉာဏ်နဲ့မှန်းပြီးတော့မှန်းဆပြီးတော့သိတဲ့အတိတနည်းအားဖြင့်ထက်ထက်ပြီးတော့သိဖို့လိုသေးတဲ့အတိအပြည့်စုံသေးတဲ့အတိအနုမာနတိလေးရတယ်တန်ဖိုးရှိပါလေ။အဲ့ဒီကနေသွားမှပရိဝေဒတိဆိုမဲ့ညာပုံညာနဲ့သိတဲ့အဆင့် တတိနေရာမှာလေဒီဆိုဘုရားကြီးကနော်အနုဘောဓအတိနဲ့တိဝေဒအတိတွေကိုလို့ပြောတော့အနုဘောဓအတိဆိုတာထပ်ပြီးတော့တိဖို့လူသေးတဲ့အတိပေါ့နော်မပြည့်စုံသေးတဲ့အတိဘုံဘုံတို့တိထားတဲ့အတိဒကာမတို့တိထားတဲ့အတိပစ္စလေးပါးနဲ့ပတ်သက်ပြီးတော့ကိုတိထားတာအနုဘောဓအတိပဲရှိသေးဝိပဿနာတရားကိုစူးစမ်းအထုတ်လို့မဉ္ဇဉ်ပုံညာရပြီဆိုမှပြိဝေဒအတိနဲ့တိအဲ့ဒါလေဒီဆိုကြီးကဘယ်လိုလေးရှင်းအောင်ဥမာပေးတော့ဥမာပြောတဲ့နေရာမှာသူလည်းလွန်းကိုတော်တယ်ပေါ့နော်ဆိုကြီးကဆိုကြပါစို့တဲ့ကိုနဲ့ကိုရမှာ ဖျောင်းနိုင်မီလေးထွန်းတာဖျောင်းနိုင်မီလေးကဝဲနေတော့မမြင်ရဒါပေမဲ့မီးရောင်လေးကတော့ဖြားထွက်နေဟိုဘက်မှာဝါဝါလေးလဲနေတယ်အရင်ကလေးများထိုးမီးရောင်လေးဖြားထွက်နေအဲ့ဒီမီးရောင်ကိုမြင်တော့အဖြစ်อืมမီးထွန်းတာတာရှိတယ်လို့မသိနိုင်ဘူးလားသိနိုင်ပါဘူးဒါပေမဲ့ तू အဲ့ဒီမီးတိုင်လို့တော့ तू မြင်သလားမမြင်ပါဘူး तू ကဘာကိုမြင်တာလဲမီးရောင်ကိုပဲမြင်တာအရောင်ကိုမြင်တာအဲ့ဒါအနုဘောဓသိလို့ မှန်းဆပြီးတော့သိတာသူတော်ဘာကြီးတွေသိခဲ့တဲ့အသိကိုပြောပြတာကိုနားထောင်ပြီးတော့ရေးပြတာကိုဖတ်ရှုပြီးတော့ကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်လေးနဲ့တွေးတောပြီးတော့မှန်းဆပြီးတော့သိရတယ်အဲ့ဒီအတိတွေကထပ်ပြီးတော့ဖြည့်ဆည်းဖို့လိုသေးတယ်ဒါကြောင့်သူ့အနုဘောဓတိထပ်တိဖို့လိုသေးတယ်မကြည့်စုံသေးဘူးမီးရောင်လေးကိုမြင်လိုက်ပြောင်းနိုင်မီးထွန်းထားတဲ့မီးကိုတော့မမြင်ရအယောင်မမြင်ရသစ္စာလေးပါးကိုသိပြီဆိုတော့အယောင်မြင်ရတဲ့အဆင့်တွေဆိုတော့အဲ့ဒီမီးတောက်နေတာကိုပါမြင်လိုက်ရတယ် ဝါချပုံလေးကိုပြောပြဟုတ်လားခုဘုန်းတော်ဘာအတိအတွက်ခုစူးစမ်းနေတာတော့အတ္တိမပန်းလည်ရတော့ပြိဝေဒတိမိတိုင်းကိုမြင်ဖို့အတွက်စူးစမ်းတာဒါပေမဲ့ဒီအချိန်မှာအဲ့ဒီအတိကိုမရသေးဘူးမိရောင်ကိုတိတဲ့အတိလောက်လည်းရှိအောင်မယ်ပေါ့အဲ့ဒီလောက်လေးတိမယ်ဆိုရင်ဘုံကောင်းမယ်ဘာလို့သူကအရေးအလွန်ပါတဲ့တရားဖြစ်လို့ပေါ့သူ့ကိုတိရင်ဒုက္ခငြိမ်းမယ်သူ့ကိုမတိရင်ဒုက္ခမငြိမ်းဘူးနောက်ဆုံးသူ့ကိုတော့လေးမဲ့လေးပုံနဲ့တိမယ်ဆိုလို့ရှိရင်ယန္တာဖြစ်ပြီးတော့တဏှာဝဒုက္ခအကုန်လုံးငြိမ်းသွား လူရင်းလေးတွေကိုဘုံဘုံပြောပြတယ်။ဒါကြောင့်မြတ်စွာဘုရားအေးတဲ့မင်းတို့မနေနိုင်လို့တွေးမယ်ဆိုရင်တွေးတော့တွေးနေရမယ်ကျုပ်တို့။တွေးမယ်ဆိုလို့ရှိရင်တဲ့ကာမဝိတ္တ၊ဗျာပါဒဝိတ္တ၊ဝိညာဝိတ္တလူရင်းမှုတွေနဲ့မတွေးနဲ့မကျေနပ်မှုတွေနဲ့မတွေးနဲ့ရက်ဆက်တဲ့စိတ်တွေနဲ့မတွေးနဲ့တွေးမယ်ဆိုရင်အခုပြောမဲ့သစ္စာလေးပါးနဲ့ပတ်သက်ပြီးတော့တွေးကြည့်တဲ့ကန္နာဆင်းရဲတယ်ဆိုတဲ့ပထမအမှန်တရားတွေးစရာအလွန်ကောင်းတယ်ငါရထားတာကြီးကအကောင်းမဟုတ်ဘူးအမှန်တရားကိုကျက်စားရအောင် ဘဝရဲ့အကြောင်းကိုအမှန်မသိလို့ဒုက္ခမှမသိလို့ဘဝရဲ့ပုံမှာအမျိုးမျိုးမမောနေတဲ့အကောင့်ထင်တဲ့အခြေခံအမှားကိုအကြောင်းပြုပြီးတော့လွယ်လွယ်မှားမှားလူချင်းရချင်းနေတဲ့လောဘဆိုတဲ့ဥရိယသစ္စာဒုက္ခဖြစ်ခြင်းရဲ့အကြောင်းပဲလို့ဆိုတဲ့ဒုတိယအမှန်တရားဒါကိုတွေးရမယ်လောဘချုပ်ခြင်းဒီဒုက္ခချုပ်ခြင်းဖြစ်တယ်နိဗ္ဗာန်ဖြစ်တယ်ဆိုတဲ့တတိယအမှန်တရားဒါကိုတွေးရမယ်နော်တမာဒိဋ္ဌိလို့ဆိုတဲ့တဘာဝအလုံးဟာဖြစ်ပေါ်လာပြီးတော့ပြောက်ွယ်သွားတယ်အကြောင်းကျိုးဆက် ပုဂ္ဂိုလ်တ attva သဘောမှုတဲ့ယုံနာဖြစ်စဉ်တွေပဲဒါတွေဟာဖြစ်ပေါ်လာပြီးတော့ပြောက်ွယ်သွားတဲ့အရာတွေပဲလို့အမှန်သိတာကိုတမာဒိဋ္ဌိလို့ခေါ်တယ်အဲ့ဒီတမာဒိဋ္ဌိခေါင်းဆောင်တဲ့မဂ္ဂင်၈ပါးဒီသာလျင်ဒုက္ခငြိမ်းရာသို့ဆက်ရောက်စေတဲ့တခုတည်းသောလမ်းမှန်ဖြစ်တယ်လို့မဂ္ဂင်၈ပါးနဲ့ပတ်သက်ပြီးတော့တွေးတယ်ဒါပစ္စတယုတ်ထမှာဟောတာအစိတ်ကတော့တွေးနေတာပဲအတိအတွေရှောက်မတွေးနဲ့တဲ့ဒီပြင်ဟာတွေတွေးတာအကျိုးစီးပွားနဲ့မဆက်ဘူးအကျိုးမရှိဘူးပေါ့ဆိုတော့ လွမြောက်ဖို့အတွက်လည်းဘာတွန်းအားမှမပေးဘူးဒုက္ခငြိမ်းဖို့အတွက်ဘာအထောက်အကူမှမပြုဘူးဒုက္ခများဖို့ပဲရှိဒါကြောင့်မနေနိုင်လို့တွေးမယ်ဟေးဆိုရင်သစ္စာလေးပါးနဲ့ပတ်သက်ပြီးတော့တွေးတယ်မြတ်စွာဘုရားစိတ်ကလေးကတွေးတဲ့အလုပ်ကိုမြဲလုပ်နေတာလေဒါပေမဲ့သူ့ဘုန်းတော်ဘာလုပ်ပြီးတော့အလုပ်ကလေးပြောင်းတယ်မင်းဒါမတွေးနဲ့ရောဒါပဲတွေးတာဟုတ်လား तू တွေးမှာပဲ तू ကဒါမတွေးတယ်ဒီပြန်တွေးမှာပဲနောက်ထပ်ဘာပြောသေးတယ်နှုတ်ကလေးတွေရှိတယ်ပါးစပ်ကလေးတွေရှိတယ်အထဲတွေကဝိတက်နေအတွေးတွေတော့ ဘာလို့ချင်တာပြောချင်တာနေကိုမနေနိုင်ဘူးအတင်းပြောချင်ဟုတ်လားမပြောဘဲနေဆိုရင်နေနိုင်လားနေနိုင်မှာပြောချင်တာအပြောပါနဲ့ဆိုရင်မထီလေးဆောင်ပြီးတော့လှည့်ပြောလိုက်ချင်ဟုတ်လားပြောချင်အဲ့ဒါမြတ်စွာဘုရားပြောမယ်ဆိုလို့ရှိရင်အကျိုးရှိတဲ့စကားတွေမပြောနဲ့တဲ့ပြောမယ်ဆိုလို့ရှိရင်သစ္စာလေးပါးနဲ့ပတ်သက်ပြီးတော့ပြောတဲ့ဒါလည်းပြောတတ်မှလည်းပြောရရှိမှလည်းပြောပြောလို့ရမှာနော်ခန္ဓာဟာဆင်းရဲတယ်ဆိုတာကိုပြောတတ်အောင်လုပ်တာ နော်ဘဝဖြစ်စီကြီးကအမှောင်မဟုတ်ဘူးဆိုတဲ့အမှန်တရားနဲ့ပတ်သက်ပြီးတော့ဘလောက်ပြောတတ်တယ်လဲကိုယ့်ရဲ့ဉာဏ်ပညာကိုယ့်ကိုစီစစ်ဟုတ်လားဟောဒီလူချင်းမှုဆိုတဲ့လောဘဟာဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်ဆိုပြီးတော့လောဘရဲ့ပြစ်ချက်တွေလောဘရဲ့မကောင်းတဲ့ချက်တွေဒုက္ခကိုဖန်တီးနိုင်တဲ့ဆွမ်းအားတွေကိုဘယ်လောက်ပြောတတ်တယ်လဲအပြောပဲမနေနိုင်လို့ပြောမှဆိုရင်လောဘဟာဒုက္ခလက်သက်တဲ့ခံမယ်ဒင်းမဲ့ဒုက္ခပေးနေတာလောဘကိုအဲ့လိုပြောတတ်ရတယ်လောဘကြီးမှဒုက္ခကြီးမှဟိ ဘာလို့လို့မှဒုက္ခတကယ်တမ်းမငြိမ်းဘူးလို့နိဗ္ဗာန်နဲ့ပတ်သက်ပြီးဘယ်လောက်ပြောတတ်တယ်တော့မမြဲတဲ့အလေးစားကိုအမှန်သိခြင်းဆိုတဲ့တမာဒိဋ္ဌိခေါင်းဆောင်တဲ့မဂ်ကင်ရှိပါကိုပွားများမှဒုက္ခတကယ်ငြိမ်းမှဟေးလို့တော့အကျဉ်းလန်းစဉ်နဲ့ပတ်သက်ပြီးတော့ဒုက္ခငြိမ်းဖို့အတွက်တခုတည်းသောလမ်းနဲ့ပတ်သက်ပြီးတော့ကိုဘယ်လောက်ပြောတတ်တယ်လို့ပြောစရာရှိမှလည်းပြောတတ်မှာနော်ဟိုညာမှမရှိတာဟိုညာမရှိတော့ပြောတတ်ဖို့သိထားတာမှမရှိတာတကယ်တော့မြတ်စွာဘုရားဘယ်လိုဟောလို့ဒီသစ္စာလေးပါးနဲ့ပတ်သက် ဟောဒီခန္ဓာကြီးကရထားတဲ့ဒီယုတ်တည်နာနေရမကောင်းဘူးတဲ့ဆင်းရဲတဲ့တရားဒီခန္ဓာဟာဆင်းရဲတယ်ဆိုပြီးတော့မြန်ခန္ဓာဟာဆင်းရဲတဲ့အကြောင်းကိုစာနဲ့ချရေးမယ်ဆိုရင်အခရာမလောက်ဘူးတဲ့လူရေးရင်းနဲ့တာတေးသွားမယ်ရေးလို့ပြီးမှာမဟုတ်အဲ့လိုတောင်ဟောတယ်မြတ်စွာဘုရားတစ္ဆာတိုင်းတိုင်းပါနော်ခန္ဓာဟာဆင်းရဲပါတယ်ဘာကြောင့်လဲဆင်းရဲတယ်ဘလို့ကြောင့်လဲခန္ဓာဟာဆင်းရဲတယ်ဘာကြောင့်လဲသူကမကောင်းဘူးလို့ခန္ဓာမကောင်းတဲ့အချက်တွေဆင်းရဲတဲ့အချက်တွေကိုထိုင်းပြီးတော့ရေးနေမယ်ဆိုရင်ဘယ်တော့မှအဆုံးမရှိဘူး လောဘမအောင်ဘူးလောဘဟာဒုက္ခကိုဘလို့ပေးတာလောဘဟာဒုက္ခရဲ့လက်တဲ့တရားခံလို့လောဘရဲ့အကြောင်းဒုက္ခဖြစ်စေတဲ့အကြောင်းကိုရေးမယ်ဆိုရင်လည်းအခရာမလောက်ဘူးတဲ့တစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့အခုအဲ့ဒီမြတ်စွာဘုရားဟောသူကသာအခရာမလောက်ဘူးပြောနေကိုကပြောဆိုမှမပြောတယ်အဲ့မနဲ့လောက်အဲ့ဒါကြောင့်တစ္ဆာဉာဏ်မှာကျက်စားနိုင်အောင်ကြိုးစားရနော်တစ္ဆာလေးပါးကိုကျက်စားနိုင်အောင်ကြိုးစားရမယ်အောင်ဆိုသူ့ကိုကျက်စားနေလို့ရှင်ဘုန်းတော်အကောင်းဆုံးအရာတာကိုစားသုံးနေရရောက်သူဒီအကောင်းဆုံးရတယ် သစ္စာ၄ပါးဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာလို့အကျဉ်းချင်းလေးနားလည်ထားကြတယ်ကြားဖို့ထားကြတယ်နော်ဒုက္ခသစ္စာဒုက္ခဆင်းရဲခြင်းသစ္စာအမှန်တရားဆင်းရဲခြင်းအမှန်ဘာကိုပြောတာလို့ဆင်းရဲခြင်းအမှန်ဆိုတာကဘဝခန္ဓာကြီးကိုပြောတာနော်ရရှိထားတဲ့ဘဝခန္ဓာနော်ပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့အောက်ပြန်တက်တဲ့သဘောရုပ်အရှုအာယုံကိုတည်တဲ့ခံစားတဲ့မှတ်သားတဲ့စိတ်တော်တဲ့နာအရှုယုံနာအရှု ဟုတ်လားဒါကိုခန္ဓာ၅ပါးဆိုတော့ပုံကြီး၅ပုံပုံပြီးတော့ခန္ဓာ၅ပါးလို့လည်းဟောတယ်ရုပ်ကိုတပုံပုံနဲ့နာမ်ကို၄ပုံပုံနဲ့ဝေဒနာရဲ့သင်ညာရဲ့သင်္ခါရရဲ့ဝိညာဉ်ရဲ့ဆိုပြီးတော့နံတရားကို၄ပုံပုံလိုက်တယ်ခံစားမှုအစုမှတ်သားမှုအစုဟုတ်လားပြီးတော့ဘာလို့ပြုလုပ်စစ်စောမှုစေတနာကောင်းဆောင်တဲ့စေတသိက်အစုဟုတ်လားပြီးတော့ဘာလို့တိမှုဝိညာဉ်အစုအလွန်ကြီးကျယ်တဲ့နံတရားကြီး၄စုစုပြီးတော့ပေးတယ်အဲ့ဒါကြတော့ခန္ဓာ၅ပါးနော်အဲ့ဒီခန္ဓာ၅ပါးဒီ ဥပါဒံတရားတို့ရဲ့အာယုဆွဲမဲ့เสียဟိုအဝိဇ္ဇာကိုခြေခံပြီးတော့ဒါတွေကဆွဲမဲ့เสียလို့ထင်တော့သူ့ကိုခြေခံပြီးတော့ဘုန်းတို့သူ့ကိုအကြောင်းပြုလို့ဆွဲမဲ့ကြတယ်ဆွဲမဲ့တာကိုဥပါဒံတရားဥပါဒံရဲ့အာယုဟုတ်လားအဲ့တော့အဲ့ဒီယုံနာနှစ်ပါးခန္ဓာ၅ပါးဥပါဒံနဲ့ခန္ဓာပေါ့နော်ဒီသဘာဝတရားတွေဘာလို့ဆိုဆင်းရဲခြင်းတရားညဖြစ်တယ်ဒါပထမအမှန်တရားဒုက္ခသစ္စာဆိုတာပြောတာဆင်းရဲခြင်းအမှန်ဆိုတာဘာကိုပြောတာလဲ လူရင်းပြောရင်ကိုယ်ဘဝကိုယ်ခန္ဓာကြီးဟာဆင်းရဲခြင်းအမှန်ပဲလို့ဒီအမှန်တရားကိုသိရမှတ်သားထားရနော်အကျဉ်းကြီးလေးအရင်စပြောမယ်ဟုတ်လားပြီးရင်တော့သမုဒိယပစ္စယသမုဒိယဆိုတာဖြစ်ကြောင်းလူတွေပဲရမမပြည့်စုံမမမြတ်စွာဘုရားကဟောတော့ဒုက္ခသမုဒိယပစ္စယဒုက္ခဆိုတာဆင်းရဲတာသမုဒိယဆိုတာဖြစ်ကြောင်းပစ္စယဆိုတာအမှန်ဆင်းရဲဖြစ်ကြောင်းအမှန်ဒါလေးကဆင်းရဲကိုဒိုင်ကဖန်တီးနေတာသူ့ကြောင့်ဖြစ်နေတာသူဒီဆင်းရဲရဲ့အကြောင်းပဲ အဲ့ဒီဓာလေးကဘယ်ဟာကိုပြောတာလဲဆိုလောဘကိုပြောတာတဲ့တဏှာလို့အဲ့ဒီမှာတော့သုံးနော်တဏှာလောဘသည်ဒုက္ခဖြစ်ခြင်းရဲ့အကြောင်းဒါအမှန်တရားပဲအမှန်တရားကြီးနှစ်ချက်ရှိသွားပြီနော်ခန္ဓာမှန်ရင်ဘဝမှန်ရင်ယုံနာမှန်ရင်အကုန်လုံးကပါလို့ဆင်းရဲတရားတွေကြီးပဲအကောင်းမဟုတ်ဘူးကိုယ့်ကိုထင်ရင်ဆိုတာရှောက်ထင်နေတာဟုတ်လားကောင်းတဲ့တရားမဟုတ်ဘူးမှန်လုံးလို့ကြားရတာကိုရတာရှိတယ်ပြောရတာကိုရတာရှိတယ်ဒါကြောင့်သူကကောင်းလို့ရတယ်လို့ပြောတာနော်ခန္ဓာဟာဆင်းရဲတယ်လို့ဉာဏ်လေးကျက်စားနေရတာအလွန်ရတာရှိတယ် ဘာလို့ရတာရှိသူ့အပေါ်မှာမတိလို့မက်နေတာလောဘတွေကနည်းနေသွားလို့ခန္ဓာဆင်းရဲတယ်လို့စဉ်းစားတာနဲ့လောဘအော်တိုမက်တစ်လျော့ပြီးသားအစွမ်းရှိတယ်အဓိကအဲ့ဒါပဲခန္ဓာဆင်းရဲတယ်ဆိုတာကိုပဲအဓိကသိဖို့ပဲကျန်တဲ့သစ္စာပုံမှာသူ့ကိုသိလို့ရှိရင်အလိုလိုကိစ္စပြီးနိုင်ဟုတ်လားတော့ခန္ဓာဆင်းရဲတယ်ဆိုတာပထမအမှန်တရားပြောလို့ပါစေနော်လောဘတိဆင်းရဲခြင်းရဲ့အကြောင်းဖြစ်တယ်ဆိုတာဒုတိယအမှန်တရားသစ္စာလေးပါးနဲ့ပတ်သက်ပြီးတော့အတိတွေ အများကြီးရှိမှဉာဏ်ရှိတဲ့လူလို့ခေါ်တာနော်ကျန်တာတွေသိတာဉာဏ်ရှိတယ်လို့ပြောလို့မရဘူးဟုတ်လားတတိယမန္တရားပါတော့និရောဓသစ္စာនិရောဓဆိုတာချုပ်ငြိမ်းခြင်းဒါလည်းမပြည့်စုံဘူးမြတ်စွာဘုရားဘယ်လိုဟောတော့ဒုက္ခនិရောဓသစ္စာရှိရဒုက္ခဆိုတဲ့စကားလုံးလေးပါဒုက္ခဆိုတာဆင်းရဲတာនិရောဓဆိုတာချုပ်ငြိမ်းတာသစ္စာဆိုတာအမှန်ဒုက္ခငြိမ်းခြင်းအမှန်တဲ့ဘာလို့ပြောလို့ဆိုနိဗ္ဗာန်ကိုပြောတာတဲ့နိဗ္ဗာန်ဆိုတာဘာတော့နိဗ္ဗာန်ဆိုတာနော်နာငယ်လုံးကြီးတင် ဘာတစ်ချိုင်နှလုံးဆင်းရေးချနာငယ်လေးတတ်ပြီးရေးတာနိဗ္ဗာန်လို့ပြောတယ်ကျုပ်ကဒီစလုံးလေးပဲတော့တော့မြင်နေတာဒကမကြီးတွေတော့ဘာမြင်လဲတော့မသိနိဗ္ဗာန်ဆိုတာဘာလဲလို့မြင်ရင်ဘာမြင်လဲတော့မသိနော်အောက်သူအောက်သားတွေကတော့ဟင်္ဂဒနာမှာနိဗ္ဗာန်ဆိုတဲ့ရွာရှိတယ်နိဗ္ဗာန်ဆိုတာဟင်္ဂဒနာရွာပါလို့ပြောတဲ့လူလည်းရှိသေးတယ်နိဗ္ဗာန်ကိုဘယ်လိုရေးတာလဲခုနပြောတယ်နော်အမှနိဗ္ဗာန်ပါဠိအဲ့ဒီနိဗ္ဗာန်ဆိုတာကိုနာနောက်ဆုံးနာငယ်တော့တတ်ထည့်လိုက်တော့နိဗ္ဗာန် အမှန်နိဗ္ဗာန်ဆိုတဲ့ပါဠိစကားအဲ့ဒီနိဗ္ဗာန်ရဲ့မူရင်းအရင်းအမြစ်စကားလုံးကနိဝါဏနိဝါဏကိုနိဗ္ဗာန်လို့ထားတာနိဝါဏနိဆိုတာကင်းကွာတာမရှိတာဝါဏဆိုတာလောဘကိုပြောတာတဏှာလောဘကိုပြောတာလောဘမရှိတာနိဝါဏလောဘကင်းနေတာအဲ့ဒါကိုနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်အဲ့တော့နိဗ္ဗာန်ရဲ့မူရင်းအရင်းအမြစ်အတိတ်ပြန်ပေါ့ဆိုလောဘမရှိတာကိုပြောတာနိဗ္ဗာန်ဆိုတာကလောဘမရှိတာကိုပြောတာနော်တေချာနားထောင်လို့ဒီဥစ္စာဟုတ်လား တခုနတုန်းကဒုက္ခនិရောဓသစ္စာဒုက္ခချုပ်ငြင်းခြင်းအမှန်ဘာကိုပြောတာလဲဆိုတော့နိဗ္ဗာန်ကိုပြောတာလို့ပြောခဲ့တယ်အဲ့လို့ဆိုရင်ဒုက္ခချုပ်ငြင်းခြင်းအမှန်ဒီဘာတုံးဆိုတော့နိဗ္ဗာန်ကလည်းလောဘမရှိရလို့ပြောတယ်ဒုက္ခချုပ်ငြင်းခြင်းအမှန်ဆိုတာလောဘမရှိတာကိုပြောတာလို့ပြောရရောက်တယ်သဘောပေါက်လားလောဘမရှိခြင်းသည်ဒုက္ခချုပ်ခြင်းမှန်ပဲတဲ့ခန္ဓာသည်ဆင်းရဲခြင်းမှန်လောဘသည်ဒုက္ခဖြစ်ခြင်းမှန်လောဘမရှိခြင်းသည်ဒုက္ခချုပ်ခြင်းအမှန်ဟောဒီလိုကိုရှင်းရှင်းလင်းလင်းနားလည်ရ လောဘမရှိရင်ဒုက္ခချုပ်တယ်ဟုတ်လားလောဘလက်သက်မွေးထားဒုက္ခအမြဲတမ်းကြီးထွားဟုတ်လားလောဘပဲကျွတ်တော့လက်သက်မွေးနော်နောက်ဆုံးသစ္စာပါလို့မဂ္ဂသစ္စာတဲ့မဂ္ဂဆိုတာလမ်းသစ္စာဆိုတာအမှန်လမ်းအမှန်ဘာလဲအတိအပြည့်စုံမြန်မှုဟုတ်လားအဆိုလိုတာကနှစ်ချုပ်ပြီးတော့ဆိုတဲ့အောင်လို့ဆရာတော်ကြီးတွေကစီစဉ်ထားတာပါကောင်းလည်းကောင်းပါတယ်သို့တော့မပြည့်စုံသေးတာမလို့နားလည်ရမယ်နော်လမ်းဆိုရင်တော့တနေရာအောင်ရောက်သွားစီမှာပဲ လမ်းဆိုရင်တော့ဗာလဲတဏှာကိုရောက်သွားစေမယ်ဒါဘယ်ကိုရောက်စေတဲ့လမ်းလဲဆိုတော့ဒုက္ခချုပ်ငြိမ်းရသည်ကိုရောက်သွားစေတဲ့လမ်းဒါကြောင့်အပြည့်အစုံမြတ်စွာဘုရားဓမ္မစကြာတရားတော်ထဲမှာဘယ်လိုပြောလဲဒုက္ခនិရောဓဂ ामि နိပရိပဒာအရိယသစ္စာဒုက္ခនិရောဓဂ ामि နိပရိပဒာဒုက္ခဆင်းရဲခြင်းនិရောဓချုပ်ငြိမ်းခြင်းဟုတ်လားဂ ामि နိပရိပဒာရောက်စေတဲ့အကျင့်လမ်းဆင်းရဲချုပ်ငြိမ်းရသည်ကိုဆက်ရောက်စေတဲ့အကျင့်လမ်း အဲ့ဒါကဘာကိုပြောတာလဲဆိုတော့မဂ်ကြီးရှိပါကိုပြောတာပါတဲ့။နော်ဒုက္ခချုပ်ငြိမ်းရာဒီကိုဆက်ရောက်စေတဲ့လမ်းဟာအင်္ဂါ၈ပါးနဲ့ဖွဲ့စည်းထားတယ်တဲ့။အဲ့ဒီလမ်းလေးကအရေးအတွက်၈မျိုးနဲ့ဖွဲ့စည်းထားတယ်။အမျိုးအစား၈မျိုးနဲ့ဖွဲ့စည်းထားတယ်။ဘာတွေတော့တမာဒိဋ္ဌိတမာသင်္ကပ္ပမှန်ကန်သောအမြင်မှန်ကန်သောအတွေးဒါကိုပညာမဂ်ကြီးနှစ်ပါးလို့ဆိုလုံးချင်းပြောရအောင်နော်။ဒုက္ခငြိမ်းရာကိုရောက်စေတဲ့လမ်းရဲ့အင်္ဂါအစိပ်ပိုင်း၈ခု မှန်ကန်သောအမြင်တမာဒိဋ္ဌိတမာဆိုတာမှန်ကန်သောဒိဋ္ဌိဆိုတာအမြင်မှန်ကန်သောအမြင်တမာသင်္ကပ္ပတမာဆိုတာမှန်ကန်သောသင်္ကပ္ပဆိုတာအတွေးအတွေးတိုင်းကိုမကြောက်အောင်နော်မှန်ကန်တဲ့အတွေးရဒုက္ခငြိမ်းရာကိုရောက်စေတဲ့တဲ့မှန်ကန်တာတွေကိုတွေးရမှာမမှန်တာတွေဒါရှောင်မတွေးနဲ့အန္တရာယ်ရှိတာတွေမတွေးနဲ့တိုင်းမြတ်စွာဘုရားဆိုတော့ပဲပြောခဲ့ပြီလေမင်းတို့တွေးချင်းတွေးသစ္စာလေးပါးကိုလားတွေး ပြောရင်ပြောတစ္ဆာလေးပါးကိုပဲပြောအန္တရာယ်ကင်းတာကိုပြောခိုင်းတာအကျိုးရှိတာကိုပြောခိုင်းတာဒုက္ခငြိမ်းရာကိုဆက်ရောက်စေမဲ့အကျဉ်းလန်းကိုကျင့်ရာရောက်တယ်အဲ့ဒီလိုပြောခြင်းအဲ့ဒီလိုတွေးခြင်းကိုကဟုတ်လားကိုပါတော့တမ္မာဒိဋ္ဌိမှန်ကန်သောအမြင်တမ္မာသင်္ကပ္ပမှန်ကန်သောအတွေးအကြံကြံစီမှုကြံစီနေတာဩဒါဒါကြောင့်လည်းဆင်းရဲတယ်ဒါဒါကြောင့်လည်းဒုက္ခဖြစ်ခြင်းအကြောင်းဖြစ်တဲ့သစ္စာလေးပါးနဲ့ပတ်သက်ပြီးတွေးတောတာကြံစီတာဟုတ်လား တမာတိဋ္ဌိမင်္ဂသောမြင်ဆိုတာလေသစ္စာလေးပါးနဲ့ပတ်သက်ပြီးတော့မြင်တာခန္ဓာဟာဆင်းရဲတယ်လို့မြင်တာဒါတမာတိဋ္ဌိပဲဟုတ်လားလောဘဒုက္ခဖြစ်ခြင်းရဲ့အကြောင်းလို့မြင်တာတမာတိဋ္ဌိပဲလောဘငြိမ်းခြင်းဒီဒုက္ခငြိမ်းခြင်းဖြစ်တယ်လို့မြင်တာတမာတိဋ္ဌိပဲပက္ခိရှိပါဒီဒုက္ခငြိမ်းရတော့ဆက်ရောက်စီတဲ့လမ်းပဲလို့မြင်တာအဲ့ဒါတမာတိဋ္ဌိပဲတရားဒီနားနဲ့လဲနေနော်သိချာနားထောင်ဟုတ်လားတမာတိဋ္ဌိဆိုတာသစ္စာလေးပါးကိုမြင်တာတမာသင်္ကပ္ပဆိုတာနိခမသင်္ကပ္ပအပြာဝရသင်္ကပ္ပအဝိဟိတသင်္ကပ္ပဒီလိုလဲဟောရတယ်မြတ်စွာဘုရား မှန်ကန်တဲ့အတွေ့အကြုံပြီးရင်ပါလာမယ်တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝသီလမဲ့ငယ်သုံးပါတမ္မာဝါစာမှန်ကန်သောအကျိုးမလိမ်ညာသောဂုံစကားမဟုတ်သောသိမ်ချင်းသောစကားမဟုတ်သောကြမ်းထမ်းသောစကားမဟုတ်သောဆိုဝါတဲ့အနေထားလေးခုကိုရှောင်ပြီးတော့ပြောတာတမ္မာဝါစာလို့ပြောတယ်ကိုပြောလိုက်တဲ့စကားကမှန်ရမယ်ကိုပြောလိုက်တဲ့စကားက စီလုံးနေတဲ့ချစ်ခင်နေတဲ့လူတွေရဲ့စီလုံးမှုချစ်ခင်မှုမပြည့်စည်စေရဘူးကိုပြောလိုက်တဲ့စကားနာဝင်ချိုရမယ်ကြမ်းတမ်းတဲ့စကားဖြစ်စေရမယ်ကိုပြောလိုက်တဲ့စကားအကျိုးရှိတဲ့စကားဖြစ်ရမယ်တန်ဖိုးမဲ့တဲ့စကားဖြစ်စေရအောင်ဒါပါလို့တမဝါစာတမဝါစာပြီးတော့ပါလို့တမန်ကမ္မတာမှန်ကန်သောအပြုအမူတတ်တတ်ခြင်းအခိုးခြင်းကာမကိစ္စပေါက်ပြန်ခြင်းဒါကိုရှောင်ကျင်တာကိုပြောတယ်ဟုတ်လားပြီးတော့ပါလို့တမအာဇီဝအတန်ဖိုးအကြောင်းကိုမှန်ရမယ်သီလမဲ့ ရှေးဦးကသူ့ကိုအရင်ပြည်စုံပြီးမှဘုဘုံတို့ဘာလို့မလို့သူတော်ကောင်းတရားကိုကျင့်ရတယ်လမ်းစဉ်ကဒီတိုင်းသွားတယ်နော်ပြီးတော့တမ္မာဝါယမတမ္မာတတိတမ္မာတမာတိမှန်ကန်သောအထုံမှုမှန်ကန်သောအထုံမှုဆိုတာအကုသိုလ်မဖြစ်အောင်ကြိုးစားတာကုသိုလ်ဖြစ်အောင်ကြိုးစားတာကိုပြောတာပြချမှတ်နော်ဘုဘုံဒါတိကျပြောတယ်ဟုတ်လားတမ္မာဝါယမဆိုတာမဖြစ်သေးသောအကုသိုလ်တွေမဖြစ်ဖို့ဖြစ်ပြီးသားအကုသိုလ်တွေကိုပယ်နိုင်ဖို့မဖြစ်သေးတဲ့ကုသိုလ်တွေကိုဖြစ်ဖို့ဖြစ်ပြီးသားကုသိုလ်တရားတွေကိုတုတ်တက်ခိုင်မြဲသွားအောင်ကြိုးစားတာဒါကိုပြောတာတမ္မာဝါယမပြီးတော့တမ္မာတတိ ပฏิပဒံတရား၄ပါးရာမှာဘုလို့စူးစမ်းနေတဲ့တတိဖြစ်နေတာလေးကိုသိနေတာဒီအာယုလေးကိုသိနေတာဒီအနေထားလေးကိုသိနေတာဒီပုံမှာစိတ်ရှိနေတာတမာတတိပြီးတော့ပါလို့တမာတမာတိတဲ့မှန်ကန်သောတည်ငြိမ်မှုဇန်တရားတွေပြောတာအထုတ်အထိပ်ပြောရတယ်ဟုတ်လားအဲ့တော့အင်္ဂါရဘယ်နှမျိုးတော့ရှင်းမျိုးအဲ့ဒီအင်္ဂါရရှင်းမျိုးနဲ့ဖွဲ့စည်းတည်ဆောက်ထားတဲ့လမ်းဒီဒုက္ခငြိမ်းရတော့ဆက်ရောက်စီလိမ့်မယ်တဲ့တမန်တရားကြီးပဲခုလို့လေးခုအဲ့ဒါကိုသစ္စာဟဝေတာတုတရဏတ္တံ အရာသာကအရာသာတိုင်းမှာသူသည်အကောင်းဆုံးလို့ပြောတယ်အဲ့ဒါဟုတ်မဟုတ်ကိုယ့်အကိုစဉ်းစားတည်ခြင်းချမ်းသာဆိုတာရှိတယ်နော်တံဘောဓဒုက္ခတည်ရင်ကိုချမ်းသာတည်တယ်ဆိုတာကကိုတည်တဲ့ဟာတည်တဲ့အတိုင်းမှန်ဖို့တော့လိုတာပေါ့နော်ဟိုအဖြူကြီးကိုအမဲလို့တည်တာကိုတည်တယ်လို့ပြောမလားအဲ့ဒါမတည်တာမတည်တာမှကိုလွဲကိုလွဲနေတာအဖြူအဖြူလို့တည်မှတည်တယ်လို့ပြောရမှာနော်ကန္နာဆင်းရဲတယ်လို့သိမှသိတယ်လို့ပြောရတယ်။လောဘဟာဒုက္ခရဲ့အကြောင်းလို့သိမှသိတယ်လို့ပြောရတယ်။သဘောပေါက်ရဲ့လား။ အဲ့ဒီတိမှုဟာချမ်းသာတယ်ဘာလို့တိမှချမ်းသာဆိုအမှန်တိုင်းတိမှချမ်းသာတယ်အဲ့ဒါသစ္စာလေးပါးကိုသိပြီဆိုတော့ချမ်းသာဆုံးပဲများများသိလေများများချမ်းသာလေပဲနည်းနည်းနည်းနည်းသိလေနည်းနည်းနည်းနည်းချမ်းသာလေပဲအပေါ်ယံသိရင်ကိုအပေါ်ယံချမ်းသာရတယ်ခန္ဓာဆင်းရဲတယ်လို့စဉ်းစားကြည့်လောဘဟာဒုက္ခလက်သေးပဲလို့စဉ်းစားကြည့်မှန်လုံးလုံးမှုကိုချမ်းသာနေတာဒါကြောင့်ဒီအမှန်တရားကြီး၄ခုမှာဘုန်းတို့ဉာဏ်ဟာကျက်စားနိုင်ဖို့လိုတယ်ခန္ဓာဆင်းရဲပါလေဆိုတာကိုဘလောက်ကြာကြာစဉ်းစားတတ်မလို့ဘလောက်အကြောင်းအရာချက်လက်နဲ့ ပက္ခဏာကြီးကဆင်းရဲဆုံးဆင်းရဲခဲကြီးပဲဆိုတာဘလောက်ကြာကြာအမျိုးအစားကွဲကွဲပြားပြားနဲ့တွေးနိုင်တွေးနိုင်မလဲဘုရားဟောထားတာတွေကိုအများကြီးနားထားရင်တော့တွေးတယ်မယ်နော်လောဘဟာဒုက္ခဖြစ်ခြင်းရဲ့အကြောင်းဖြစ်တယ်လို့ဘုကုံတို့အကြောင်းအချက်လည်းဘလောက်လောက်နဲ့တွေးနိုင်မလဲစာရိတ်ချရေးနှမ်းသွားဆိုတော့တမျက်နှာပြအောင်ရေးနိုင်မလားอืมအဲ့ဒါကိုယ့်ရဲ့ဉာဏ်ဆိုတာအဲ့ဒါပဲဟုတ်လားဉာဏ်ကြီးမကြီးဆိုအဲ့ဒါကြည့်ပေါ့နော်ဒါမှမဟုတ်လေ့လာဆိုအဲ့ဒါကိုပြောတာဒီလိုတရားတွေကိုလေ့လာရတယ်နာယူရတယ်ဖတ်ရှုရတယ် ကိုယ့်ရဲ့ဉာဏ်ကိုဒီနည်းနဲ့ထက်မြက်အောင်ဘုန်းတော်ကကြိုးစားရတယ်။တော့လောဘမရှိခြင်းဟာဒုက္ခမရှိခြင်းပဲဟုတ်ပြီဒါကိုလက်လက်ခံနဲ့နားလဲတယ်ကံကြိုးစားမှမင်းဘယ်တော့ကြောင်ပြောနိုင်မလဲ။ဘုရားကတော့ပြောကွာအခရာတော်မဆုံးဘူးလို့ပြောတယ်။ကိုကမဲ့သုံးလေးလုံးတော့ပြောရတယ်။အာဘလို့လေးလာမထားဘူးနော်။အဲ့လိုဆိုလို့ရှိရင်ကျန်တဲ့အချိန်လေးမှာနော်အပြေတော့ပြောလိုက်မယ်။ပြောတတ်သစ္စာလေးပါးနဲ့ပတ်သက်ပြီးတော့နော်သစ္စာအနည်း16ချက်ဆိုကြောက်ရမလား။ကြောက်ရနော်။ တစ္ဆာတစ္ဆာလေးပါးမှာတပါးတပါးလင်သူတို့ရဲ့တဘာဝ၄မျိုးမြတ်စွာဘုရားဟောတာ။သမုဒ္ဒဆိုတော့ရေ16ည16ခုတောင်ရှိရတယ်သူလည်းဟောတာရှိတယ်။နားထောင်ကြည့်အဲ့လိုမျိုးတွေနားထောင်ပါဟုတ်လား။အဲ့တော့ဘုန်းကအဲ့ဒီ16ချက်ကိုအခုနောက်ထပ်15မိနစ်လောက်နဲ့အပြီးပြောလို့စဉ်းစားတာ။နော်။တစ္ဆာ၄ပါးဒုက္ခသစ္စာဒုက္ခသစ္စာនិရောဓသစ္စာမဂ္ဂသစ္စာတပါးတပါးတင်ရင်အတိပ္ပယ်၄မျိုးစီ၄မျိုးစီကိုဘုန်းဘုန်းတို့စဉ်းစားကြည့်ရအောင်။အလွန်ကောင်းနေတယ် အဲ့ဒါသစ္ဆထဒီပနီဆိုတော့ lady ဆိုတော့ဘုရားကြီးရေးထားတာရှိတယ်သစ္စာဒီပနီဆိုပြီးတော့သူလည်းကြီးတဲ့ကျမ်းစာအုပ်တော့လည်းရှိတယ်သစ္စာလေးပါးနဲ့ပတ်သက်ပြီးတော့နောက်အုပ်တော်ရေးထားအဲ့တော့သစ္ဆထဒီပနီဆိုတာလေးကိုကျင်းချင်းလေးနဲ့ဘုံဘုံအလုံးကြိုက်တယ်အာဒီစာအုပ်ကအလွတ်တောင်ကြက်ထားတယ်လေအဲ့လိုစီထဲမှာအောင်မင်းသစ္ဆထဒီပနီသစ္စာရဲ့အနက်ဒိတ်နော်အဲနေတန်းတွေပြောနေတဲ့အချိန်လေးစားတော်နေမယ်ဒုက္ခသစ္စာရဲ့အနက်ဒိတ်ပဲ၄မျိုးဒုက္ခတ္တ ပိလနထောသင်္ကထထောတန္တာပတ်ထောဝိပရိနာမထောပါဠိလေးတွေရင်းသိရမှာအတန်တွေလည်းဖမ်းလာတာပြန်ဖွင့်လိုက်ခွင့်မှာကြားလို့ရနော်ဒုက္ခတာပိလနတ်ပိလနတ်ထောသင်္ကတထောတန္တာပတ်ထောဝိပရိနာမထောပါဠိသုံးလုံးလေးတွေပိလနတ်ထောဆိုနှိမ့်ဆက်တဲ့သဘောခန္ဓာကိုယ်ကြီးကဆင်းရဲတယ်ဘာလို့ဆင်းရဲတာသူအမြဲနှိမ့်ဆက်နေတယ်ဘလို့နှိမ့်ဆက်တာလို့ ရန်သူတယောက်ကကိုယ့်ကိုဆင်းရဲအောင်မျိုးမျိုးနှိပ်စက်တယ်လို့မျိုးသူကလည်းကိုယ့်ကိုနှိပ်စက်နေတယ်မျက်စိနှလုံးပွင့်နေရစားမျက်စိနှလုံးမှိတ်တည်အထိအခုတို့ပြုမှုပြောဆိုဆောင်ရွက်လုပ်ကင်ပေးနေရတာတွေအများစုကသူ့အတွက်လုပ်ပေးနေရတာတကယ်လို့လားတစုံတယောက်တမင်းလုပ်ပေးဆိုတော့မလေးနဲတဲ့ဝတ်ကိုငါတို့ကဝတ်ခံရတယောက်ယောက်ကလည်းအဲ့လိုလုပ်ပေးရမယ်ဆိုရင်ပေါ့နော်နှိပ်စက်နေတယ်ဒီခန္ဓာကိုယ်ကြီးကနှိပ်စက်နေတယ်ဟုတ်လားနှိပ်စက်တာကိုပိလနာကို ဆင်းရဲခန္ဓာကိုယ်ကြီးဆင်းရဲတယ်ဆိုတဲ့ပထမသစ္စာနဲ့ပတ်သက်ပြီးတော့စဉ်းစားတဲ့ဖို့အကြောင်းချက်လေးတွေပြောတယ်နော်ပြီးလည်းတော့နှိမ့်ဆက်သေးတယ်သင်္ကတထိုးတယ်အမြဲလုတ်ကန်ဆောင်ရွက်ပေးနေရတယ်ပြုပြင်တယ်လို့စာလို့သုံးတယ်ဒါသင်္ကတထိုးဆိုတာအမြဲလုတ်ပေးနေရတယ်သင်္ကတလို့ပြောတာတန်တာပဆိုတာပူလောင်နေရတဲ့သဘောပင်ပန်းနေရတဲ့သဘောစိတ်တွေပူပါတာရှိတယ်ခန္ဓာကိုယ်ကြီးရုပ်ပိုင်းဆင်းရဲပူပန်ဆင်းရဲရတာရှိတယ်ပူပန်းနေရတဲ့သဘောဝိပရိနာမဆိုတာဖောက်လွဲဖောက်ပြန်ဖြစ်နေတဲ့သဘောနောက်အခုတစ်မျိုးတော့ကြတစ်မျိုး ကောင်းတဲ့အနေအထားတွေကအမြဲတမ်းရက်တည်နေဘူးနော်အမြဲတမ်းသူကဘလောင်းပလဲနဲ့ကြောင်းလဲမှုအမြဲတမ်းရှိအဲ့ဒါဝိပရိနာမလို့ပြောအဲ့တော့ခန္ဓာကြီးဆင်းရဲတယ်ဆိုတာဒီအချက်၄ချက်နဲ့ဘုံလို့ချိန်ထိုးရမှာပီလနထောသင်္ကတထောတန္တာပထောဝိပရိနာမထောအဲ့ဒါကိုလေဒီဆိုပဲရအလွန်ဉာဏ်ကြီးတဲ့တွေ့ကြတယ်အနတိပတိကိုစာလုံးလေးနှလုံးမဲ့သုံးတယ်လောက်ကောင်းလို့ဆိုတော့နှိမ့်ဆက်ပြုတ်ပြန်ပုံမှန်ဖောင်းလဲ ဒီလေးချက်နဲ့ပြည်သူတွေဒါဒုက္ခပဲတဲ့အကောင်းဟုတ်ကမဟုတ်နှိမ့်ဆက်နေတဲ့တရားအကောင်းမဟုတ်ဘူးအမြဲတမ်းပြုပြင်ဆောင်ရွက်ပေးနေတဲ့တရားအကောင်းမဟုတ်မကောင်းလို့မပြုပြင်ပေးနေတာပူပန်ပူပန်စီရတဲ့တရားအကောင်းဖြစ်နိုင်ဘူးဖောက်လဲဖောက်ပြန်ဖြစ်တဲ့တရားအကောင်းမဟုတ်ဘူးတတိခန္ဓာကိုယ်ကြီးဟာဒါကြောင့်လဲဆင်းရဲတယ်ဒါကြောင့်လဲဆင်းရဲတယ်လို့ဘုံဘုံတို့တွေးတတ်ဖို့အတွက်ဒီလေးချက်ကိုဒါကြက်ထားတဲ့နဲ့နော်ဒီဥစ္စာတွေကอืมကြက်မထားတော့မရဘူးမှတ်သားရတယ်ခေါင်းထဲမှာဒါကိုထက်ထက်ထက်ပြီးတော့ပြန်ပြီးတော့ထုတ်ပြီးတော့စဉ်းစားကြည့်ရင်အရင်နဲ့စဉ်းစားလို့ရခေါင်းထဲကဘာလို့ရအောင် အသေးထက်တာနှိမ့်ဆက်ပြုပြင်ပူပန်ဖောက်လဲဒုက္ခမြင်ပါဠိရမှာစကားလုံးတွေများနေတယ်ဟိုကြီးကဘလောက်ကျွမ်းကျင်တော့နော်ပိလက်နဲ့တော့နှိမ့်ဆက်နှလုံးနဲ့ပြောနှိမ့်ဆက်သင်္ကတထောပြုပြင်တတပထောပူပန်ဝိပရိနာမထောဖောက်ပြန်နှိမ့်ဆက်ပြုပြင်ပူပန်ဖောက်လဲဒုက္ခမြင်တရားတစ်ခုကိုအဲ့ဒီ၄မျိုးနဲ့ချိန်ထိုးကြည့်လိုက်ဒီ၄မျိုးလုံးကိုင်းနေပြီဆိုရင်အဲ့ဒါတေချာဘောဒုက္ခပဲလေအကောင်းမဟုတ်ဘူးလို့ပြောဟုတ်လား အဲ့ဒီမှာသူကဘလောက်ညံကြီးတုံးဆိုတော့ဒါဆရာတော်ကြီးရေးပြလို့ဘုံဘုံကပြောတတ်တာကိုယ်ပိုင်ဉာဏ်နဲ့ပြောတာမဟုတ်ဘူးနော်ဒီဟာလေးကိုစဉ်းစားဖို့သူကဘယ်ရာကိုအခြေခံပြီးတော့စဉ်းစားဖို့ပြည်လက်နဲ့ထုံးကိုအခြေခံပြီးတော့စဉ်းစားခန္ဓာကြီးဆင်းရဲတယ်ဆင်းရဲတယ်ဆိုတာသူကဘယ်ဟာကိုအခြေခံပြီးတော့စဉ်းစားလို့ဆိုတော့အနှိမ့်ဆက်ခံရပါတယ်ဆိုတဲ့ရှုတော့ကနေသူကအခြေခံပြီးတော့စဉ်းစားတယ်ပြည်လက်နဲ့ထုံးဆင်းနှိမ့်ဆက်ခံရတယ်ဘယ်လိုနှိမ့်ဆက်နေတုံးဆိုမှနောက်သုံးပါးနဲ့နှိမ့်ဆက်တယ်နေခတာနဲ့နှိမ့်ဆက်တယ်တန်တာပနဲ့နှိမ့်ဆက်တယ်ဝိပိနာမနဲ့နှိမ့်ဆက်တယ်ဆိုလိုတာက ပြုပြင်ရမှုနဲ့နှိပ်စက်တယ်ပူပန်ရမှုနဲ့နှိပ်စက်တယ်ပေါက်လဲပေါက်ပြန်ဖြစ်စေမှုဖြင့်လည်းနှိပ်စက်တယ်ဘုန်းတော်ခန္ဓာကိုယ်ကြီးအမြဲတမ်းနှိပ်စက်ခံနေရတယ်ပိလနတ်ထုံးဘယ်လိုနှိပ်စက်တာလဲသင်္ခတနဲ့နှိပ်စက်တယ်သင်္ခတဆိုတာအမြဲလောက်ကန်ဆုံးရပြီးနေရမိနစ်ပိုင်းလေးတော့ဘုန်းတော်ငြိမ်နေရအောင်ညောင်းမြန်ပြီးလှည့်လိုက်အောင်ကိုယ့်ဘက်ကိုရားမြန်ပြီးကုတ်လိုက်ကိုဒါအ ਨੇ ဆုံးအ ਨੇ ဆုံးကိုပြောနေတာဟုတ်လားစိတ်ထဲမှာဒီလိုတွေးဆင်းရဲမြန်ပြီးဟာခုလိုတွေးလိုက်ဦး တပုံစံနဲ့တမျိုးနဲ့ပုံလို့ရက်တီလို့ကိုမရဘူးတခုမဟုတ်တခုအမြဲတမ်းပုံလို့ကလုတ်ပေးနေရတယ်ဆောင်ရွက်ပေးနေရဒါကကိုညံရှိရင်ရှိသလောက်စဉ်းစားစာဝန်တွေရဲ့ကျမ်းမာရေးဆိုတာဒါပဲလေဒီစာဝန်တွေရဲ့ကျမ်းမာရေးပြည်စုံအောင်ရှားတဲ့အပိုင်းမပါသေးဘူးအရင်လေးရှိပြီးသားလေးကိုလုတ်ပေးရတာပုံမသက်တာပဲချက်ပြုတ်ကျွေးရတယ်ရှော့ဖုတ်ပြီးတော့ဝစ်ဆင်ပေးရတယ်မအိမ်ပြောသေးရင်ဒုက္ခရောက်သေးတယ်အများကြီးပါပဲဟုတ်လားလုတ်ကင်ဆောင်ရွက်ပေးရတဲ့အပိုင်းကိုကိုယ့်အကူသာညံရှိရင်ရှိသလောက်စဉ်းစားသင်္ခတအမြဲတမ်း ဟိုကျွံတယောက်လိုလုပ်ပေးနေရတယ်အဲ့တော့ခန္ဓာကဘလို့နှိမ့်ဆက်တာလဲဆိုတော့ဒလဆက်ခိုင်းခြင်းအပြင်နှိမ့်ဆက်တယ်အဲ့တူလို့ပြင်းလို့မငြိမ်မတက်ပင်ပန်းလို့လည်းနမ်းလို့နားလို့မရဘူးဒါမရှိအားမရှိဒလဆက်ခိုင်းနေပေါ့အဲ့ဒါကိုဘာခေါ်လို့သင်္ခတလုပ်ပေးနေရတယ်မလုပ်လို့လည်းပဲမရဘူးမလုပ်ရင်ဘိုးအရှင်မကြီးမှာဘဝဘေးတာကလည်းအဲ့ဒါပဲလုပ်ပေးနေရတယ်သင်္ခတလုပ်ပေးနေရခြင်းအပြင်လည်းနှိမ့်ဆက်နှိမ့်ဆက်ဒီကိုခေါင်းဆိုင်ရတယ်နော်ဒုက္ခသစ္စာကိုစဉ်းစားတဲ့နေရာ လုပ်ပေးခြင်းအပြင်လည်းနှိမ့်ဆက်တယ်ပြီးတော့လုပ်ပေးနေတဲ့ကြားထဲအောင်အေးခွင့်ရလာတာလုပ်ပေးတဲ့ကြားထဲပဲငိုရတယ်ယူရတယ်စူရင်ရတယ်ပူရတယ်အဲ့ဒါပါလို့တန်တာပတန်တာပနဲ့လည်းနှိမ့်ဆက်ဒုက္ခသစ္စာကိုလည်းနည်းနည်းလေးအကျေပြောနော်တန်တာပနဲ့လည်းနှိမ့်ဆက်ဟုတ်လားလောကိုင်းဆောင်ရွက်ပေးရခြင်းအဖြစ်လည်းနှိမ့်ဆက်တယ်ဥပန်စီရသောအဖြစ်လည်းပဲနှိမ့်ဆက်တယ်အဲအဲ့လိုမနာရတဲ့ကြားပူရတဲ့ကြားတွေကပဲသူကအကြာကြီးတည်နေဆိုအကြာကြီးလည်းမတည်ဘူးတို့ကြတယ်မျိုးတို့ကြတယ်မျိုးနောက်ဆုံးတော့ဖျို့ဖျဲရက်သွားတယ် သူ့ကိုဘလောက်ဘုံဘုံကဘူးဘူးမှုတ်ထားတော်လဲပဲနော်တယုတရလုတ်ကင်ပေးတော်လဲပဲသူကကိုယ်အားနာတယ်ကိုညှာတာလည်းသဘောမရှိဘူးပြစ်ချင်ကြရင်ဘယ်သူမျက်နှာမှမထောက်ဘဲနဲ့ကိုဖြစ်သွားမှာပဲဟုတ်လားဒီယုတ်ခန္ဓာကိုယ်ကြီးရဲ့ပျက်စီးမှုကိုမြင်အောင်ကြည့်နော်အဲ့ရပါမှာသူများထူပေးမှထားရတယ်လှည့်ရတယ်လှုပ်နိုင်တဲ့သဘောကိုမြင်ကြည့်လိုက်လောက်ဆင်းရဲတော့ဆိုတာတတလုံးသူ့ကိုအကောင်းဆုံးလှုပ်ပေးခဲ့တာပဲနောက်ဆုံးသူကျေးဇူးဆက်ပုံလေးကတိမ်မွေမှု အသေးသက်ပြီးတော့ကျေးဇူးချမှာနော်ဟုတ်လားအသေးသက်ပြီးတော့ကျေးဇူးချမှာအဲ့ဒါကဘာခေါ်လဲဝိပရိနာမဆိုအဲ့ဒါကိုပြောတာအဲ့တော့ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့အခုတော်တော်ပြောတတ်သွားပြီဟုတ်လားနော်တော်တော်ပြောတတ်သွားပြီဒါသင်ထားနော်နှိမ့်ဆက်ပြုပြေပူပန်အောက်လဲဒုက္ခမြင့်ဒါဆိုရင်တော့ဒုက္ခပါပဲတဲ့နာရက်နည်းနည်းပဲကြက်တော့နော်နောက်သမုဒိယသစ္စာကိုသွားကြည့်ရသမုဒိယသစ္စာကျတော့ဘယ်လိုပြောတော့သမုဒိယတာအာယုဟနထောဏိဒါနထောတန်ယောဂထောပရိဘောဓထော လောဘရဲ့ဒုက္ခကိုဖြစ်စေနိုင်တဲ့အနေအထားကို၄ချက်စဉ်းစားတတ်ဖို့သင်ပေးထားဒီသဘောပါလေးတွေဒါအာယုဟနာဆိုတာဘာလဲဆိုတော့စီးဘူးတွေရှာဖွေးပညာစီးဘူးတွေဆိုတာပညာရှာဟုတ်လားအဲ့ဒါကိုအစရိယကဘယ်လိုရေးတော့စီးဘူးနှင်းဆောင်ဖွဲ့နောင်နှောက်ရက်အချက်၄ပါးဒုက္ခပွားအချက်၄ပါးဒုက္ခပွားဒီ၄ပါးနဲ့ညီရင်ဒါဒုက္ခဖြစ်စေတဲ့အရာလို့တေချာမှတ်လိုက်သူဒီဒုက္ခပေမဲ့အပေါင်းမယ် ဟုတ်လားစီဘူးဆိုတာအာယုဟနာကိုပြောတာနှင်းဆောင်ဆိုတာဏိဒါနာကိုပြောတာတန်ယောဂကျတော့ခွဲ့နာခွဲ့ချီထားတာပလီဘောဓဆိုတာနှောက်ရှက်တာပြောတာအလုံးကြီးနည်းနည်းလေးပုံပုံပြောပြနော်လောဘဟာတဲ့တတ္တဝါတွေကိုဒုက္ခဘလို့ဖြစ်စေတယ်လဲဆိုတော့အာယုဟနာနဲ့အရင်ပြအာယုဟနာဆိုတာစီဘူးတဲ့သဘောရှားဖွေတဲ့သဘောဒုက္ခကိုမတွေ့တွေ့အောင်သူပဲလိုက်ရှာနေတာဘုမနုမှာရရှိထားတဲ့ဒုက္ခတွေဟာ ကိုကိုတိုင်းကိုဘာလို့ဈေးကြီးပေးပြီးတော့ကိုရှာတာဟုတ်လားဈေးကြီးပေးပြီးတော့ကိုရှာတာသဘောပေါက်ရဲ့လားအချိန်ပေးပြီးတော့မကြိုးစားအားထုတ်ပြီးတော့ကိုရှာတာလားဟုတ်လားအဲ့ဒီဒုက္ခကိုတကယ်တမ်းကအပေါ်ယံကြည့်ရင်တော့ကိုရှာမှာပေါ့နော်သို့တော့ဓမ္မစစ်အရာတရားရှုတော့မှကြည့်မယ်ဆိုဘယ်လိုရှာလဲလောဘရှာတာလောဘဟာဒုက္ခကိုရှာဖွေတတ်တဲ့သဘောရှိတယ်အဲ့ဒါကိုစီးဘူးလို့ဆိုရရသုံးတယ်ပညာစီးဘူးတယ်ဆိုတဲ့စကားလုံးလေးနဲ့တွဲမှတ်နော် နောက်နိဒာနထောတယ်နိဒာနဆိုတာအကြောင်းတရားပူရင်းအကြောင်းတရားဒီမှာတော့စရိုကြီးကပို့ပြီးတော့နားလဲတယ်နှင်းဆောင်တစုံတည်းကိုအနှင်းလိုက်တယ်ဆောင်းပြီးတော့ပြေးလိုက်တယ်ရော့တော့ပြေးလိုက်တယ်ဒုက္ခကိုဘယ်သူကပေးအောင်ဆိုရင်လောဘကပေးတယ်ဘလောက်လိမ်မာတော့ဒီဩဝါဒမှာနားလည်အောင်ပြောတဲ့နေရာမှာလောဘဒီဒုက္ခကိုယူလာတဲ့သူပဲသူရှာတာဒုက္ခကိုပေးတာလည်းသူပဲဟောရှာလဲယူလဲရှုတော့မှလည်းသူကြည့်ပြောတယ် ပေးတယ်ရှိမှလည်းပြောတချို့ဆိုရင်အဲဒီကောင်လေးကအမြဲတမ်းဒုက္ခပေးနေတာတချို့ဆိုသားသမီးတွေပြောမကောင်းဘူးဒုက္ခပေးနေတာသားသမီးကဒုက္ခပေးတယ်လို့ပြောတယ်နော်တကယ်တော့သားသမီးပေါ်မှာမပြတ်နိုင်တဲ့ကိုယ့်ရဲ့လောဘတန်ရောစဉ်ကဒုက္ခကိုပေးနေတာအဲ့ဒါနိဒာနဆိုဒုက္ခပေးတာအာယုဝနဆိုတာနိဒာကိုမရရအောင်ရှားနေတာဟုတ်လားအာယုဝနထောနိဒာနထောတန်ယောဂထောတယ်တန်ယောဂဆိုတာရှင်တွဲထားတယ် ကျိုးနဲ့ချီတာပူတာတုတ်တာနှောင်တာတာရည်ရွယ်တာနော်အရာဝတ္ထုနှစ်ခုကိုကျိုးနဲ့ချီချီထားလိုက်ပူချီထားလိုက်တယ်ဆိုရင်သူတို့နှစ်ခုကမကွဲတော့ဘူးအမြဲတမ်းရှင်တွဲနေတယ်တကူးတွဲတွဲနေတယ်အဲ့လိုပဲဘုမလို့ရဲ့စိတ်ကိုဒုက္ခနဲ့အမြဲတမ်းတွဲပေးထားတာအဲ့ဒါပါလို့ဆိုတော့ဒီလောဘဆိုတဲ့ကျိုးကချီထားတာဘုရားဆရာကြီးကဘယ်လိုရှင်းအောင်ပြောလို့ဆိုနွားကိုတိုင်မှာကျိုးနဲ့ချီထားတယ်နွားရဲ့တိုင်ရဲ့ကျိုးရဲ့မြင်အောင်ကြည့်နွားကို တိုင်မှာကျိုးနဲ့ချီထားတယ်တကယ်လို့ကျူးပြတ်သွားပြီဆိုရင်ဒီတိုင်သားနဲ့တော့လွတ်လွတ်လပ်လပ်ပွားလို့ရပြီသူဒုက္ခခံစရာမလိုတော့ဟုတ်လားအဲ့လိုပဲဘုခုတို့ရဲ့စိတ်ကိုဒုက္ခနဲ့ပူးပြီးတော့ချီထားတာဟုတ်လားတိုင်ရဒုက္ခနော်နွားစိတ်ဟုတ်လားအဲ့လိုဆိုရင်ကျိုးကပဲပယ်ရအောင်ဆိုတော့ပါတန်ယောဂဆိုတာပြောတာတော့ဘာပဲငါဒုက္ခတွေက အမြဲတမ်းဒုက္ခနဲ့ငါနဲ့မကင်းမကွာဖြစ်နေပါလားငါနဲ့ဒုက္ခနဲ့အမြဲတမ်းတကူးလွဲတယ်လို့ဒုက္ခတွေကလွတ်ကိုမလွတ်ပါလားဆိုရင်ဘယ်ရာကခြိထားလို့လဲဆိုတာကိုမြင်ရမယ်နော်လောဘကခြိထားလောဘဒီဒုက္ခနဲ့ကိုယ်နဲ့ကိုမကွဲမကွာဖြစ်အောင်ခြိထားတဲ့ဆွမ်းတတိရှိစီရူနှင်းဆောင်ဖွဲ့နိုင်နောက်ဆုံးနှောင့်ရှက်နှောင့်ရှက်ဆိုပလီဘောဓာထောဟုတ်လားပလီဘောဓာဆိုတာတော့ဗမာစကားလုံးလေးလိုဖြစ်ပလီဘောဓာကိုညားလိုက်တာပိဿဝိစာကိုညားတယ်ပလီဘောဓာညားတယ်တုံးရတာရှိဟုတ်လား မပလီဘောဓဆိုတာနှောက်ရှက်တာလို့ပြောတာတတိတတ်တော်ကသူတော်တရားလေးကိုနားလဲရလို့မှန်ကန်တဲ့လမ်းစဉ်လေးကိုသိလဲရလို့အဲငါတို့ဒုက္ခကြီးအောင်လုံးမပဲလို့စိတ်ကူးစိတ်သားအကောင်းလေးပေါ်လာပြီးဟေ့ဆိုတာနဲ့အဲ့ဒီလောဘတခါတည်းနှောက်ရှက်တော့တာอืมသူကမကောင်းတာပေးတဲ့တာဝန်တွေယူလာမဟုတ်ဘူးကောင်းတဲ့စီသွားတော့မယ်ဟေ့ဆိုရင်လည်းပဲနှောက်ရှက်တဲ့တာဝန်ကတွဲပြီးတော့ယူထားတယ်အဲ့ဒါပလီဘောဓလို့ပြောတာမိုးဆိုရရတာနိတိယကြီးကိုပြန်တာဘုန်းတော်ခဏခဏပြောတာ ထွက်ရလန်းကြီးမခရီးကိုတားရှိနှောင့်ယှက်ကန့်ကွက်တတ်သောအနတ်သဘော၎င်းဟုတ်လားဒုက္ခတွေလို့သဘောပေါက်လို့ထွက်မယ်ကြံရင်အာအကြောင်းမျိုးမျိုးပြပြီးတော့ရှိရနေတားမယ်နောက်ကနေဆွဲမယ်အဓိကတော့သူအလုံးမတွင်ကျေဖို့သူပန်းနိုင်တာပဲကြိုးစားဘယ်သူကလဲလောဘဟုတ်လားလောဘနော်လောဘစကားနားထောင်နေလို့အခုချိန်ဒီဘုံတော့ဒုက္ခတော့ရမထွက်နိုင်ဘူးနော်အဲ့ဒါလောဘရဲ့ပလိဘောဓသဘောတဲ့စီကူနှဲဆောင်ဖွဲ့တော်နှောင့်ယှက်အချက်၄ပါးဒုက္ခပေါ် ဒီလေးချက်နဲ့ကိုက်ရင်ဒါဒုက္ခရဲ့လက်ပဲပြေခံလို့ပေးချမှန်းတယ်ဒါသူတွေသစ္စာရဲ့သဘောလောဘမကောင်းတဲ့အကြောင်း၄မျိုးလောက်တော့ပြောတတ်သွားတယ်နော်သစ္စာနဲ့16ချက်၈ခုပြီးသွားဟုတ်လားနောက်ဏိရောဓသစ္စာကျတော့ဘာပြောလို့နော်ဏိရောဓတနိတရဏတောအဝိဝေကတောအသင်္ခတတောအမတတောအသင်္ခတတောနိဗ္ဗာန်ရဲ့သဘောတဘာဝလေးကို၄ချက်တွေးကြည့်နိတရဏတောဆိုလွတ်သွားပြီ ကျွတ်သွားပြီလွတ်သွားပြီဒုက္ခတွေကနေကျွတ်လွတ်သွားပြီလောဘရဲ့လောဘငြိမ်းသွားတဲ့ဘုံကိုပြောတာပါပဲနော်လောဘလက်ကလွတ်သွားပြီကျွတ်လွတ်ဒါဆိုရင်ကျွတ်လွတ်နှလုံးဆင့်ပြီးတော့တယ်ကျွတ်လွတ်စိတ်ကိုမသေးမပြုတ်ဒုက္ခအမှန်ဒီလေးပါးနဲ့ကိုက်ရင်ဒါချမ်းသာခြင်းအမှန်ပဲတဲ့ဒုက္ခကနေကျွတ်လွတ်သွားပြီတို့နဲ့ဘာဆက်ဆက်မှုမှမရှိတော့ဘူးစိတ်ကိုယ်ရေးဆိုတာစိတ်သုံးသွားတာပဝိဝေကဆိုတာဘာနဲ့မှမရောမရှက်တော့တာ ဟုတ်လားအဝိဝေကဆိုတာဒုက္ခတွေနဲ့မရောမရှက်တော့တဲ့သဘောဒုက္ခနဲ့လုံးဝကင်းကွာသွားတဲ့သဘောအတိပ္ပတစ်ခုကိုပဲနားလည်အောင်ဘောဟာတာနှမျိုးသုံးနေသုံးထားတယ်လို့လည်းဆိုနေတယ်နော်ကျွတ်လွတ်သွားတယ်ကင်းကွာသွားတယ်ဒုက္ခလက်ကနေလွတ်သွားပြီခံစားလို့ရတာပဲပိုးပြီးတော့ဘုံတို့နားလည်မှုကျေပြန့်သွားတယ်နော်နိတရဏဆိုတာကျွတ်လွတ်သွားတာပဝိဝေကထဆိုတာဘာလို့လုံးဝကင်းကွာသွားတာဒုက္ခတွေလုံးဝစိတ်သုံးသွားတာမရှိတော့ဘူးဒုက္ခတွေမရှိတော့ဘူး ဒုက္ခမရှိတော့ဒါကိုပဝိဝေကဟုတ်လားပြီးတော့အမတန်မသေးတဲ့သဘောမပြတ်တဲ့သဘောသူကဖြစ်တဲ့သဘောမဟုတ်ဘူးမဖြစ်သဘောဖြစ်တဲ့အတွက်ကြောင့်သူကပြတ်တဲ့သဘောမရှိဘူးဒါတော့နားလည်ဖို့အလွန်ခက်ပါတယ်ဟုတ်လားအမတထမသေးရသဘောတနည်းအားဖြင့်မပြည့်စည်တဲ့သဘောဟုတ်လားမသေးတဲ့သဘောသူကတေးလျာဖြစ်ထားတာမရှိတဲ့အတွက်ကြောင့်ပြည့်စည်တာမရှိဘူးဒါကြတော့ဘုံဘုံတို့ပုရုဇဉ်ညာနဲ့ ဂျာနုကြီးဘယ်လိုမှနားမလည်နိုင်ဘူးနော်နားမလည်နိုင်သေးလေပဲတန်လျာနဲ့မချင်းကန်နဲ့ငါတနေ့နားလည်လာတဲ့နေ့ဒါရှင်းသွားလိမ့်မယ်လို့ဒီလိုလေးတေးထားသဘောပေါက်လားကျွတ်လို့စိတ်ကိုမသေးမပြုတ်တယ်မပြုတ်ဆိုတာအသင်္ကတတော်ဘောတော့ကဒုက္ခသစ္စာနဲ့ဆန့်ကျင်ပဲမနော်ဒုက္ခသစ္စာဆိုတာအမြဲတမ်းလုံနေရတယ်သူကဘာမှမလုပ်ဘူးအဲ့ဒါဇိမ်ကြခြင်းနိဗ္ဗာန်ရအောင်လုပ်တဲ့သဘောပဲဘာမှလုပ်စရာမလိုဒါသေးကျွတ်တော့မလုပ်ရမနေနိုင်ဒီလိုဖြစ်ဟုတ်လားဘယ်လိုလုပ်ခိုင်းတာလဲလောဘလုပ်ခိုင်း တော့နိရောဓသစ္စာရဲ့အနိဋ္ဌိပဲ၄ခုနော်ကျွတ်လောစိတ်ကိုမသေးမပြုတ်ဆရာတော်ကြီးရဲ့ဉာဏ်ဘလောက်ကြီးတော့ဒါစဉ်းစားနော်တစ္ဆာအနဲ့တစ်ခုတစ်ခုစလုံးစလုံးနှလုံးပဲသုံးတယ်ကျွတ်လောစိတ်ကိုမသေးမပြုတ်ဒုက္ခအနာဟုတ်လားနေတရဏထောပဝိဝေကထောအမတထောအသင်္ကတထောတဲ့ပါဠိလိုလေးမှတ်ဟုတ်လားနောက်ဆုံးမေဃသစ္စာရဲ့အနိဋ္ဌိပဲဘယ်နှခုတော့၄ခုမေဃတနေယနာထောဟေတောထောဒသနထောအာရိပတိယထော မကတမကသစ္စာဤအနတ္တိပဲလေးမျိုးဘာလို့လဲနေရနဲ့ထောတယ်ထွက်မြောက်ကြောင်းတရားဖြစ်တယ်ဆောလောကဆောလောကတော့လွတ်သွားပြီနိဗ္ဗာန်တော့လွတ်သွားတာပေါ့နော်အခုသူကတော့လွတ်မြောက်ခြင်းရဲ့အကြောင်းတရားသူ့ကိုလှုပ်လို့ရှင်လွတ်မြောက်သွားလိမ့်မယ်နေရနဲ့နော်ဟိုတွန်းအားပေးလိုက်တာလွတ်သွားဒီနေရာနေပေါ်လွတ်သွားအောင်သူ့ကိုနော်ပြစ်ထည့်လိုက်တယ်အကုန်လုံးမြားနဲ့ပြစ်လိုက်တယ်မြားလေးညို့ရဲ့အရှင်ကြောင့်ဒီစက်ကွင်းကနေလွတ်သွားတယ်ဒီသဘောလေးတွေကိုမြင်စေချင်တာနော် လွတ်မြောက်ကြောင်းတရားနေယာနာပြီးတော့ဘာလဲဆိုဟိတုထရဟိတုဆိုတာအကြောင်းတရားဒါလည်းပဲသူကချမ်းသာခြင်းရဲ့အကြောင်းတရားဒါပေမဲ့ဆရာတော်ကြီးကတော့ဒီနေရာမှာသူကထွက်မြောက်တီခိုင်မြင်နိုင်ကြည်ကဲသူလမ်းမြင်ထွက်မြောက်တီခိုင်မြင်နိုင်ကြည်ကဲဟိတုဟိတုဟိတုထကိုသူကတီခိုင်လို့သုံးတယ်သူကတီတန်ခြင်းခိုင်မြဲခြင်းရဲ့အကြောင်း ဟောသူကဘလို့မှပေးအောင်ဆိုတော့တစ်ပင်တွေမှာရေသောမြစ်ခိုင်မာနေတယ်ဆိုရင်ဒီအပေါ်တစ်ပင်ကြီးရှည်ကားဖို့အတွက်သူ့ပုံမှာပဲတီးနေတယ်ဒီဟာဒီပင်ကြီးခိုင်ခိုင်မာမာရှိနေဖို့အတွက်ဒီရေသောမြစ်မှာပဲမူတီးနေတယ်အဲ့လိုပဲအရိယာတိလာအရိယာတမာရီအရိယာကျင့်တာကောင်းမြတ်တဲ့တရားတွေတည်တံ့ခိုင်မြဲနေဖို့အတွက်ဒီမဂ်ကင်၈ပါးရေသောမြစ်ပေါ်မှာတည်နေရတယ်ဒါကြောင့်သူဒီအတိပ္ပယ်ကျင့်တော့သိတော့မပါဘူးဒါသည်နားလည်လွယ်တာဘုံဘုံပို့ပြီးတော့သဘောကျတယ်အကြောင်းတရားဆိုတော့ဘုံကပုံနာပို့ပြီးတော့သဘောကျတယ် နိဗ္ဗာန်ကတော့အကြောင်းကင်းတဲ့တရားပဲเนาะအကြောင်းမရှိတဲ့တရားသို့တော့နိဗ္ဗာန်ရာခြင်းရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရခြင်းရဲ့သူ့ကိုလေ့ကျင့်မှသူ့ကိုကြိုးစားအထောက်မှမဂ္ဂင်ရှင်ဘောကိုပွားများမှဒီလွတ်မြောက်ခြင်းဆိုတဲ့အကျိုးရလဒ်ကရမှာဟုတ်ဒီသဘောလေးကိုပြောတာဟုတ်လားဒါကြောင့်သူဒီချမ်းသာကြောင်းတရားကိုကြံမြင်နာတယ်ရဟုတ်လားမဂ္ဂင်ရှင်ပါးဒီလွတ်မြောက်ကြောင်းတရားလည်းဟုတ်တယ်ချမ်းသာကြောင်းတရားလည်းဟုတ်တယ်နေရဏထောဟေတုထောပြီးတော့ဓတနထောတဲ့ မြင်နိုင်တဲ့တရားတဲ့ဟောဘုံတော်စာကန်းနေတဲ့သဘောပဲသူမပါလို့ရှိရင်အမြင်တတ်မရှိဘူးဘယ်ကြီးရှိပါမှာပါရင်အမြင်တတ်မရှိဘူးသတ္တမဒိဋ္ဌိဟိုလိုပြောရင်တော့နော်သီလသမာဓိပညာပါပဲသီလသမာဓိပညာနဲ့ကင်းပြီးတော့ဘုံတော်အမှန်ကိုမမြင်နိုင်ဘူးအဲ့ဒီမမြင်နိုင်တဲ့သဘောကိုမြင်နိုင်တဲ့သဘောဖြစ်သွားအောင်ဘယ်လိုလုပ်လဲဒီမဂ္ဂင်ရှင်မှာလုပ်ဒါကြောင့်သူဒီမြင်ခြင်းရဲ့အကြောင်းမြင်မြင်တတ်တဲ့တရားနော်ဒသနထောဆိုတာဟုတ်လား မဂ္ဂင်ရှင်မနဲ့ပတ်သက်ပြီးတော့ပြောတတ်ရမယ်နော်ပြီးတော့ပါတယ်တော့အာဓိပတိယတော်တဲ့အကြီးအမှုတရားဖြစ်တယ်တဲ့အကြီးအကဲတရားနော်သူတော်ကောင်းတရားတွေမှာသူဟာအကြီးအကဲပဲဒါပေမဲ့ဆရာတော်ကြီးရှင်းပြတာတွေကအဲ့ဒါကိုပို့ပြီးတော့သဘောကျတယ်ကောင်းဘုန်းတို့ကျန်တဲ့တရားတွေအားလုံးမှာအကြီးအကဲရှိတယ်အဲ့ဒီအကြီးအကဲကဘုန်းဆိုတဏှာပဲတဲ့တဏှာလောဘဟာဒီလောကီတရားတွေမှာသူအကြီးအကဲပဲသူခေါင်းကျုပ်သူလက်အောက်မှာလည်းရှိတယ် ဒါဒီမက်ဂီရှိပါတော့သူ့လက်အောက်မှာမရှိဘူး။ तू ကတီးသက်သူ့ကိုဘယ်သူမှအုပ်ချုပ်လို့မရဘူး။သူ့အထက်မှာအကြီးအကဲမရှိဘူး။ तू ဒီပင်လည်းသူ့ရဲ့အကြီးအကဲပဲ။စုပိုင်နဲ့ तू ဒီပင်လည်းဟိုလက်အောက်ခံမဟုတ်ဘူးပေါ့။ तू အကြီးအကဲတရား။နောက်ဆုံးနိဗ္ဗာန်ချမ်းသာကို तू ကပဲမျက်မှောက်ပြုရှိဟုတ်လား။အာတိပတိယအမုံမြတ်ဆုံးအကြီးအကဲဆုံးဒီလိုလေးဘုန်းလို့ကြည်ကြပြင်းပြနားလည်ကြည့်အောင်နော်။ဒါမက်ဂီရှိပါနဲ့ပတ်သက်ပြီးတော့အနေနဲ့ပဲမျိုးတော့၄မျိုး ဒါကိုဘယ်လိုသုံးထွတ်မြောက်တီးခိုင်မြင်နိုင်ကြည်ကဲသူ့လမ်းမြင်ဟုတ်လားဒါတစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့ဒီလောက်လေးတော့ဘုန်းဘုန်းတို့ကကြောင်းကျင်ကျင်ကျင်တွေးရရမယ်ဒါတော့ဓမ္မဓမ္မကိုယ့်အကိုအခြေချက်ကိုယ်ပိုင်ဉာဏ်နဲ့ဒါပေမဲ့ကိုယ်ပိုင်ဉာဏ်ကတိတ်ထွက်ဖို့မလွယ်ဘူးဒေသနာတွေကိုအများကြီးလေ့လာမှဒီဟာတွေနဲ့ဆက်ဆက်ပြီးတော့ဘုန်းဘုန်းတို့တွေးတတ်မယ်နော်ဒေသနာတွေဆိုတော့ခုနကဆက်ဆက်နေတာဟုတ်လားပြန်ပြောမယ်နော်အချိန်ရမရှိတော့နှိမ့်ဆက်ပြုပြင်ပူပန်ဖောက်လဲဒုက္ခမြင် န္ဓာရဲ့သဘောစီဘူးနှင်းဆောင်ပွင့်တော်နှောင့်ရှက်တစ်ချက်လေးပွားဒုက္ခပွားလောဘရဲ့သဘောဟုတ်လားဒုက္ခကိုစီဘူးတယ်ဒုက္ခကိုပေးတယ်ဒုက္ခနဲ့ပွဲချီထားတယ်နော်ဒုက္ခကလွတ်အောင်လွတ်ပြီးဆိုရင်နှောင့်ရှက်ဟုတ်လားပြီးတော့တော့နိရောဓသစ္စာကျတော့ကျွတ်လွတ်စိတ်ကိုမသေးမပြုတ်ဒုက္ခဟုတ်လားဒုက္ခတွေနဲ့ကျွတ်လွတ်သွားတဲ့သဘောဒုက္ခနဲ့ကင်းကွာစိတ်သုံးသွားတဲ့သဘောဟုတ်လား မသေးတဲ့သဘောပြုပြင်စရာမလိုတဲ့သဘောဟုတ်ပြီနော်နောက်ဆုံးအမှာတော့ထွတ်မြောက်ဒီခိုင်မြင်နိုင်ကြီးခဲ့တဲ့သူလမ်းမြေနော်ထွတ်မြောက်ကြောင်းတရားဖြစ်တယ်နော်ဒီတဲ့ခိုင်မြေကြောင်းသူတော်တရားတွေဒီတဲ့ခိုင်မြေကြောင်းအကြောင်းတရားဖြစ်တယ်ဟုတ်လားမြင်တတ်တဲ့တရားဖြစ်တယ်အကြီးအမှုတရားဖြစ်တယ်ဒါလေးကိုပြောတာဟုတ်လားဒါသစ္စာလေးပါးနဲ့ပတ်သက်ပြီးဘုန်းတော်ပြောကြည့်နော်အဲ့တော့တရားဟောဆရာဘုရားပေးတာအကောင်းဆုံးအရာဟုတ်လား အကောင်းဆုံးရတာကိုစားသုံးနိုင်ဖို့အတွက်တစ္ဆာနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့ရသော်ဘုရားကတော့အေးပြောမယ်ဆိုလို့ရှိရင်တော့အခရာမဆုံးဘူးလို့ပြောထားတာကိုကလိလာတာမရှိတဲ့အခါကျတော့ဘုရားကအခရာမဆုံးဘူးပြောတာကို့မှာပြောတယ်ဘာမှသိပြီးတော့မရှိဘူးအဲ့ဒါကိုပြောစရာရှိအောင်အနည်းဆုံးတော့တစ္ဆာနဲ့16ချက်ကိုကျွမ်းကျင်အောင်လုပ်ထားပါလို့လေ့လာထားသင်ယူထားမယ်ရှိမှုထားမယ်အဲ့ဒါကိုကလေ့လာပြီးတော့နော်စဉ်းစားမယ်စဉ်းကျင်မယ်ဆိုတာတစ္ဆာကမ္မထံကိုစီးပြန်ရရောက်တယ်အဲ့ဒီထဲမှာအရေးအကြီးဆုံးအရေးအပါဆုံးကဘာ ဆိုခန္ဓာဆင်းရဲတယ်ဆိုတဲ့ပထမသစ္စာကိုဘုန်းဘုန်းတို့စဉ်းစားဆင်ခြင်ဖို့ပဲနှိမ့်ဆက်ပြုပြင်ပူပယ်ဖောက်တဲ့ဒုက္ခမြေငါ့ကိုမြဲနှိမ့်ဆက်နေစေဘယ်နည်းနဲ့နှိမ့်ဆက်နေစေဟုတ်လုတ်ပေးရတဲ့နည်းနဲ့လည်းနှိမ့်ဆက်နေတယ်လုတ်တဲ့ကြားထဲကပဲမအေးရမအေးရောင်ပူလောင်အောင်ပူလောင်ရောင်းနေတယ်နှိမ့်ဆက်နေတယ်ပြီးတော့လည်းပဲပြိုပဲပြိုပွဲပျက်စီးခြင်းအပြင်လည်းနှိမ့်ဆက်ပုံစံကလည်းနှိမ့်ဆက်နေတယ်ဒီသဘောလေးကိုဘုန်းဘုန်းတို့တွေးတယ်ရဒါပြောနော်အဲ့ဒါဆိုရင်သမုဒိယသစ္စာအလိုလိုပါပါမယ်သမုဒိယသစ္စာပါတာသူ့ကြောင့်ဖြစ်တဲ့ဥဒ္ဒလောင်တတ်တွေညော့သွားမယ် ဒီလိုခန္ဓာဆင်းရဲတယ်လို့စဉ်းစားဆင်ခြင်ခြင်းဒီပင်လည်းမဂ္ဂင်၈ပါးကိုသူ့တိုင်းတာနဲ့သူပွားများအားထုတ်ရတယ်ကြောက်သွားတယ်အဲ့တော့အဓိကကတိပယ်စိုက်ပွားမှာတိဟာအရေးကြီးဆုံးပဲဒါဝန်နာလေးဟုတ်လားဒါကြောင့်ကိုယ်ခန္ဓာဆင်းရဲပါလေဆိုတဲ့အမှန်တရားကိုနော်ဉာဏ်ပညာကြီးကြီးမားမားနဲ့စဉ်းစားဆင်ခြင်နိုင်တဲ့နော်သူတော်ကောင်းတွေဖြစ်ကြပါစေလို့ကိုယ်တို့ဆန္ဒပြုပြီးတော့ဒီကနေ့ကျုံမှာအထောက်ကြရတော့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအရှုထုတို့ရဲ့ဆွမ်းတတ်တဲ့ကြောင့်ဘုရားတပည့်တော်တို့ဒီမဲ့ညာပုညမြတ်နိဗ္ဗာန်ကို လင်းမြန်တုံချောင်မျက်မှောက်ပြုပြရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း